ဝိပဿနာတရားတို့ကိုရှုမှတ်ပွားများအားထုတ်ကြရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဆရာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစွေရင်ခတ်သိမ်းကင်းလို့ငြိမ်းချဝေကွာချ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသော လူရှိရတောက်တာသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခက်ခတ်သိပြည့်စုံကြ၍ဆေခတ်သိတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြညာပူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ အဟံဗန္တိဣတရဏိနတဟအထေငါတမ္ပနာကတံဥပောဒထသီလံမယတာမိနုဂဟံကတဝါဣလံဒေထမေဗန္တိဒုတိယံပိ တတိယံတိဟံဗန္တိဣတရဏိနာသဟသင်္ဂတံပဏဂတံဥပောဒခသီလံမယသာမိအလောကဟံကတဝါသီလံဒေသမေဘန္တိ ယမဟာဝဒံမိတံဝတိထနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမော ံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဘုရားတရဏံဂစ္ဆာမိသမတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိ တိယံမိသဗ္ဗရဏံကိသာမိတတိယံမိဗုဒ္ဓံတရဏံကိသာမိတတိယံမိဓမ္မံတရဏံကိသာမိတတိယံမိသံဃံတရဏံကိသာမိတတိယံမိဗုဒ္ဓံတရဏံကိသာမိတတိယံမိဓမ္မံတရဏံကိသာမိတတိယံမိသံဃံတရဏံကိသာမိသရဏဂမနံပရိပုဏ္ဏံ နာတိပါဒဝေရမဏိသိက္ခာပံသမာဓိယာမိအသေနာဒါနာဝေရမဏိသိက္ခာပံသမာဓိယာမိအသေနာဒါနာဝေရမဏိသိက္ခာပံသမာဓိယာမိအဗျမ္မသရိယာဝေရမဏိသိက္ခာပံသမာဓိယာမိအသေနာသရိယာဝေရမဏိသိက္ခာပံသမာဓိယာမိမုဒ္ဒါ ဝေရမဏိဒိဋ္ဌာဗြဟ္မမာကိယာမိသုရာမေရယမေဇပမာဒဌာနာဝေရမဏိဒိဋ္ဌာဗြဟ္မမာကိယာမိသုရာမေရယမေဇပမာဒဌာနာဝေရမဏိဒိဋ္ဌာဗြဟ္မမာ ဝိကာလဘောဇနာဝေရမိဒိဋ္ဌာဗြဟ္မာရိယာမိဝိကာလဘောဇနာဝေရမိဒိဋ္ဌာဗြဟ္မာရိယာမိနိစ္စနိစ္စဣဒံဣဒံဝါရိဒဝါရိဒဝိတုကဝိတုကသတ္တနာသတ္တနာမာလာကန္ဒမာလာကန္ဒဝိလေပနဝိလေပနဓာရဏဓာရဏ မန္တနာဝိဘုဒနာဒါနာဝေရမဏိသိက္ခာပဒံသမာဓိယာမိဝိဘုဒနာဒါနာဝေရမဏိသိက္ခာပဒံသမာဓိယာမိဩဇာတယနာမဟာတယနာဝေရမဏိသိက္ခာပဒံသမာဓိယာမိဩဇာတယနာမဟာတယနာဝေရမဏိသိက္ခာပဒံ ဣဒံမိသီလံမေကဖလာညာတတ္တသစ္စယောဟောတုဒီကရဏီနာသဟံသင်္ကသမဏဂတံဘောဓထသီလံဓမ္မန္တရုကံကတဝအပမဒေနသမ္ပါဒိတံဒီနေ့ သာသနာတော်သက်ကလေး2556ခုနှစ်လူတော်အာသောတာသက်ကလေး1385ခုနှစ်ဒေယုဏဇန်ရှိရဲ့ဇွန်လ14ရက်တနင်္ဂနွေနေ့ဒီနေ့အမေရိကန်နိုင်ငံဒီရန်ပြည်နယ်ဆင်းရဲပါသပရင်းမြို့ မင်္ဂလာဓမ္မကျောင်းတက်ကြီးအတွင်ဓမ္မဗိမာန်တော်ကြီးတွင်၌ယမမေကဗုဒ္ဓဘာသာအသင်းကြီးနှင့်မင်္ဂလာဓမ္မကျောင်းတက်ကြီးဦးစီးပြဏ္ဍနာယကဖြစ်တော်မူလေဆရာတော်ဘုရားများကြီးမူခြင်းပါလေဆယ်ရက်အချိန်ကြီးတရားစခန်းပွဲမှာ ဘုန်းကြီးနေရာဖြင့်ဓမ္မဒါနတရားလူပြည်လူမှာကတော့တတိပဌာနသုတ်တံဒေသနာတော်မှာလာတဲ့တတိပဌာန်တရားတော်တရားတော်လေတတိပဌာန်တရားတော်တတိပဌာန်တရားတော်ဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာဖြစ်ပါဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တရားဟာလည်းပဲတတိပဌာန်တရားဆိုတော့ဒီတတိပဌာန်တရားကိုပဲဘုန်းကြီးတို့ ောကြားပေးမှာပါ။ဒါကြောင့်မင်းဆိုတော့တတိပ္ပံတရားအားထုတ်နေတဲ့ပုဂ္ဂိုလ်များဒီတတိပ္ပံတရားရဲ့ရှုပုံမှတ်ပုံပွားများအားထုတ်ပုံလေးကိုသဘောပေါက်နားလည်သွားပြီဆိုရင်ရှုမှတ်တဲ့အခါအားထုတ်တဲ့အခါမှာအခက်အခဲရှိတော့အဲ့လိုအခက်အခဲမရှိတဲ့အခါကျတော့စိတ်တည်ငြိမ်မှုတမာရီတွေဉာဏ်ဉာဏ်ချင်းဖြစ်နိုင်တယ် စိတ်ကင်ငြိမ်မှုတမာတိဉာဏ်ဉာဏ်ကြီးဖြစ်လာတဲ့အခါကျတော့မှယုံနာဖြစ်ဖြစ်သိပြီးတော့ဝိပဿနာဉာဏ်လူမင်းဉာဏ်သူတွေဟာကုတီဆယ်စကံအတွင်းမှာကိုပဲရရှိပြီးတော့ပြည့်စုံသွားနိုင်မှာ။ဒါကြောင့်မို့တတိပ္ပံတရားအထုနေတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးကတတိပ္ပံတရားကိုပဲဟောကြားပေးမှာပါ။အဲဒီမှာတတိပ္ပံလမ်းဆိုတာကတတိဆိုတာအမှတ်ရမှုတနည်းအားဖြင့်ရှုမှတ်မှုပေါ့ ပဋ္ဌာနာတိယရှုမှတ်ရာအာယုံပေါ်မှာဆွေးဆွေးနေနေတည်နေတဲ့အမှတ်တတိကိုသန္တိပဋ္ဌာန်လို့ခေါ်တာပဲရှုမှတ်တဲ့အာယုံပေါ်မှာဆိုတော့ရှုမှတ်ရာအာယုံကိုဘုန်းကြီးမနေ့ကပြောခဲ့တယ်ရှုမှတ်ရမယ့်အာယုံ၄ပါးဘယ်နှပါလဲ၄ပါး ကာယ ानु ဘသနာသတိပ္ပံယေဝေဒနာ ानु ဘသနာသတိပ္ပံယေစိတ်တဓမ္မစိတ်တ ानु ဘသနာသတိပ္ပံယေဓမ္မ ानु ဘသနာသတိပ္ပံယေ၄ပါးအဲဒီ၄ပါးမှာမနေ့ကဘုန်းကြီးကာယ ानु ဘသနာသတိပ္ပံရှုမှတ်ပုံကိုကျင်းညဘုန်းကြီးပြောခဲ့ပြီထိုင်ပြီးတော့ရှုနေတာလည်းပဲထိုင်တဲ့အမူအရာလေးရှုနေတာကာယ ानु ဘသနာဘာ ानु ဘသနာလဲကာယ ानु ဘသနာ ရက်တဲ့အခါမှာရက်တဲ့အမူအရာလေးရှုနေတာဗာနုပဒနာလေ။သွားနေတဲ့အမူအရာကိုရှုနေတာဗာနုပဒနာလေ။လျောင်းတဲ့အခါမှာလည်းပဲအဲ့ဒီလျောင်းလေးရှုမှတ်နေတာဗာနုပဒနာလေ။အဲ့ကာနုပဒနာရှုမှတ်ပုံလေးကိုမနေ့ကဘုန်းကြီးယောဂီတို့ကိုရှင်းရပြောပြနေတယ်။ဒီနေ့ဝေဒနာနုပဒနာသတိချာကိုဘုန်းကြီးဒီနေ့ပြောပြပေးမယ်။ဝေဒနာနုပဒနာဆိုတော့ ဝေဒနာရဲ့အနုရဲ့သဒ္ဒနာရဲ့သုံးပုဒ်ဝေဒနာကတစ်ပုဒ်အနုကတစ်ပုဒ်သဒ္ဒနာကတစ်ပုဒ်ဝေဒနာဆိုတာခံစားမှုကိုပြောတာဝေဒနာဆိုတာပါလေလေခံစားမှုအနုဆိုတာကအချင်းချင်းအဖန်ဖန်အထထဒီလိုဒိဋ္ဌိရပဒနာဆိုတာရှုတာမှတ်တာပွားများတာအထုတ်တာ အဲ့ဒီသုံးပုဒ်ကိုပေါင်းလိုက်လို့ရှိရင်ဝေဒနာအနုပသနာခံစားမှုလေးကိုထပ်ခါထပ်ခါရှုနေတာကိုဝေဒနာနုပသနာခံစားမှုကိုထပ်ခါထပ်ခါရှုတာဘာနုပသနာလဲဝေဒနာနုပသနာအဲ့ဒီခံစားမှုတွေမှာကောင်းတဲ့ခံစားမှုမရှိဘူးလားရှိပါတယ်မကောင်းတဲ့ခံစားမှုရောမရှိဘူးလားရှိပါတယ် အလယ်လခံစားမှုရောမရှိဘူးလားရှိပါဘူးကောင်းတဲ့ခံစားမှုကိုဒုက္ခဝေဒနာကောင်းတဲ့ခံစားမှုကဘာဝေဒနာလဲဒုက္ခဝေဒနာမကောင်းတဲ့ခံစားမှုကိုဒုက္ခဝေဒနာဘာဝေဒနာလဲဒုက္ခအလေလခံစားမှုကိုဥပိ္ပခာဝေဒနာလေလခံစားမှုပါလဲဝေဒနာဝေဒနာဘယ်နှမျိုးလဲ၃မျိုး၃မျိုး အဲ့ဒီသုံးမျိုးကိုပဲမြတ်စွာဘုရားကဒုက္ခဝဝေဒနာဝေဒယမာနောဒုက္ခဝေဒနာဝေဒယမိတိပဇာနာတိဒုက္ခဝဝေဒနာဝေဒယမာနောဒုက္ခဝေဒနာဝေဒယမိတိပဇာနာတိအဒုက္ခမဒုက္ခဝဝေဒနာဝေဒယမာနောအဒုက္ခမဒုက္ခဝဝေဒနာဝေဒယမိတိပဇာနာတိဆိုလိုရင်းကတော့ချမ်းသာတဲ့ဒုက္ခဝေဒနာခံစားမှုတွေဖြစ်ပေါ်လာရင်လည်း အဲ့ဒီချမ်းသာရဲ့ခံစားမှုလေးကိုအမှန်တိုင်းသိအောင်ယူချမ်းသာရဲ့ချမ်းသာတာလေးသိနေရဆင်းရဲတဲ့ဒုက္ခဝေဒနာသင်ရှားနေရင်လည်းပဲအဲ့ဒီဆင်းရဲတဲ့ခံစားမှုလေးသိအောင်ယူရအလယ်လက်ခံစားမှုလေးဖြစ်ပေါ်နေရင်လည်းပဲဒီအလယ်လက်ခံစားမှုလေးကိုယောဂီပုဂ္ဂိုလ်ကသိအောင်ယူနေရမယ်အခုယောဂီတို့ရှုနေတယ်ဆိုတာသိအောင်လားမသိအောင်လားသိအောင်ပါသိအောင်ရှုကြည့်နေတာ အဲတော့ရှုရဆိုရဲကိုသိရမယ်ခံစားမှုတွေအခုယောဂီပုဂ္ဂိုလ်များချမ်းသာရေးခံစားမှုဆင်းရဲရေးခံစားမှုလည်လခံစားမှုဒီခံစားမှု၃မျိုးကိုဘယ်ခံစားမှုကပူပြီးထင်ရှားသလဲဆိုရင်အခုစပြီးအတုဇာပုဂ္ဂိုလ်များမှာဆင်းရဲတဲ့ခံစားမှုမထင်ရှားဘူးလားမထင်ရှားပါဘူးအဲ့ဒီဆင်းရဲတဲ့ခံစားမှုထင်ရှားတယ်အခုယောဂီပုဂ္ဂိုလ်များဟိုဘက်ဒီဘက်ဆင်းနေရတာကြောင်းနေရတာချမ်းသာလို့လားဆင်းရဲလို့လားဆင်းရဲပါဘူး ဣရိယာပုတိရွှေ့ပြီးတော့ထိုင်ရတာလေထားရတာစဉ်ညာလျှောက်ရတာချမ်းသာလို့လားဆင်းရဲလို့လားဆင်းရဲပါဒီလိုဆိုရင်ချမ်းသာတဲ့ခံစားမှုကထင်ရှားတာလားဆင်းရဲတဲ့ခံစားမှုကထင်ရှားတာလားဆင်းရဲခံစားမှုအဲဒီတော့ဆင်းရဲတဲ့ခံစားမှုထင်ရှားရင်ထင်ရှားရင်အဲ့ဒီဆင်းရဲတဲ့ခံစားမှုလေးကိုသိအောင်ရှုရဘူးလားရှုပါဘူးသိအောင်ရှုရဘူးယောဂီပုဂ္ဂိုလ်များထိုင်လို့ ထိုင်ရရဘုံနဲ့ရှုမှတ်ပွားများအားထုတ်တဲ့အခါမှာမိနစ်20မိနစ်30ကြာလာပြီဆိုရင်အောက်ပိုင်းကဖြစ်စီလေပိုင်းကဖြစ်စီဖြစ်ပိုင်းကဖြစ်စီခံစားမှုလေးတွေမပေါ်ဘူးလားအဲ့ဒီဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီခံစားမှုလေးအတိုင်းပဲပြီးအောင်ရှုရဆိုလိုရင်းကတော့ဖြင့်နာရင်နာမိတဲ့သဘောလေးပြီးအောင်ရှုရကျင်းကျင်းနေတဲ့သဘောလေးပြီးအောင်ရှုရပူရင်ပူနေတဲ့သဘောလေးပြီးအောင်ရှုရအေးရင်အေးတဲ့သဘောတင်းရင် တောင်းရင်တောင်းတဲ့သဘောခံခဲ့ရင်ခံခဲ့တဲ့သဘောလေးသိအောင်ရှုရတာခုယောဂီများရှုနေတယ်ဆိုတာကဒီအမှန်တဘာဝလေးတိုင်သိအောင်ရှုရတာအဲ့လိုမရှုနိုင်လို့ရှိရင်နားနေတာဟာငါပဲငါတင်မှနားနေတာပဲငါခြေတော်နားနေတာပဲငါခါလူနားနေတာပဲဆိုရင်ငါဆိုတဲ့အစွဲကြီးမပါဘူးလားပါပါတကယ်လို့အမှန်တဘာဝလေးတိုင်နာတတ်တဲ့သဘောလေးကနားနေတာပဲဆိုရင်အဲ့ဒီငါဆိုတာရှိသေးရဲ့လား မရှိတော့ခြေရောက်ဆိုတာရှိသေးရဲ့လားမရှိတော့တင်ပါဆိုတာရောရှိသေးရဲ့လားမရှိတော့ဘာမှမရှိတော့သူ့ရဲ့နာသဘောလေးကတိနားနေတာကိုယ်သဘောလေးကဘူးနေတာအေးသဘောလေးကအေးနေတာတောင်သဘောလေးကတောင်နေတာအဲ့ဒီသဘောလေးကိုသဘာဝလေးတိုင်းကိုသူ့ရဲ့အရှိသဘာဝလေးတိုင်းသိနေပြီဆိုရင်အဲ့ဒီမှာငါဆိုရဲအစွဲတွေအားလုံးပြင်းသွား နောက်ပြီးတော့ပြဉ္ညာတရားလေးလေးပဲအကုန်လုံးပြင်းသွားအဲဒီလိုအမှန်တဘာဝလေးတိုင်သိအောင်ရှုပါရှုတဲ့အခါမှာတော့စပြီးတော့ယောဂီပုဂ္ဂိုလ်များဝေဒနာလေးကိုရှုတဲ့အခါမှာအဲဒီခံစားမှုသဘောတက်တက်လေးကိုမြင်အောင်ထပ်ခါထပ်ခါဝေဒနာအနုပဒနာဝေဒနာခံစားနေမှုလေးကိုအနုအချင်းချင်းအမှန်တတ်တတ် တခါလေးယူရမှာလားဓက္ကဓက္ကယူရမှာလားအေးဓက္ကဓက္ကဒီနာနေတဲ့အာယုလေးပေါ်မှာစိုက်ပြီးတော့နာတယ်နာတယ်နာတယ်ဖြည်းဖြည်းချင်းလေးယူရမှာနာတယ်နာတယ်နာတယ်လို့ဒီလိုယူရတာပေါ့အဲ့ဒီနာနေတဲ့ခံစားမှုလေးပေါ်မှာရှုစိတ်ကလေးရောက်သွားအောင်စိုက်ပြီးရှုပေးရအောက်ကဒီမှာဖက်ပြီးခန္ဓာရဲ့အပေါ်ကနေပြီးတော့အမေးချလိုက်တဲ့ကံမှာတခါချလိုက် ပေါက်ဝင်သွားလိုက်ပေါက်ထွက်သွားလိုက်တစ်ခါချလိုက်ပေါက်သွားလိုက်အဲ့ဒီပုံမှာစိုက်ပြီးကြာနေတာနားတဲ့ခံစားမှုလေးပုံမှာပူတဲ့ခံစားမှုလေးပုံမှာရှုစိတ်လေးစိုက်ပြီးကြာနေအောင်ဖြည်းဖြည်းချင်းလေးတစ်ခါလေးစိုက်ရှုစိုက်ရှုလိုက်တဲ့အခါကျတော့ပထမပိုင်းမှာပူရဲဆိုရင်မိမိရဲ့ရှင်မျက်စိနေရာလေးကဘုံဘုံတင်မနေရာလေးကပူနေတာလေးကိုသိတယ်ပူနေတာဟာတင်မပူနေတာငါတင်မပူနေတာငါပူနေတာ ငါနေရာဖြစ်တည်တယ်ပညာနေရာဖြစ်ဓမ္မကြီးနေရာဖြစ်တည်တယ်အဲ့ဒီပုံမှာရှုစိတ်တွေထက်ခါထက်ခါထက်ခါထက်ခါရောက်သွားပြီဆိုတဲ့အခါကျတော့ယောဂီရဲ့အဋ္ဌဉာဏ်ထဲမှာဟူပူမှုသဘောလေးနဲ့ခံစားသိမှုသဘောလေးဘယ်နှမျိုးတွေ့ရလဲနှစ်မျိုးပဲတွေ့ရတယ်ပူနေတာလေးကတတ္တခံစားသိနေတာလေးကတတ္တနှစ်မျိုးပဲပူနေတာလေးကယုတ်ခံစားသိနေတာလေးကပါလေတကူလေးပဲ ယုံနိုင်တာလေအဲယုံနာကိုသိတယ်ဆိုတာအမှန်သိတာလားအမှန်သိတာလားတရားသိတာလားမတရားသိတာဘာကိုရှုရင်သိတာလဲဝေဒနာရှုရင်သိတာမဟုတ်ဘူးလားဝေဒနာလေးရှုရင်လည်းပဲဒီမှာတရားသဘောသိသွားဝေဒနာရှုရဲ့အခါမှာပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာသိအောင်ဒါလေးကိုသဘောပါညာတော်အဖြစ်ဝေဒနာကိုရှုတဲ့အခါမှာပြောင်းအောင်ရှုနေတာ ပြောင်းအောင်ရှုနေတယ်ဆိုရဲကလောဘကြီးမပါဘူးလားပါပါကဲလောဘဦးစီးတဲ့စိတ်နဲ့ရှုလို့ကြောက်ပါမလားမကြောက်ပါဘူးမကြောက်နိုင်ဘူးအဲ့ဒီမပြောင်းနိုင်တဲ့အခါမှာဟောဒေါသစိတ်ချမ်းကြီးရောပေါ်မလာဘူးလားပေါ်လာပါဘူးကဲဝိပဿနာရှုတယ်ဆိုတာလောဘဒေါသတွေနည်းအောင်ပန်းအောင်ကင်းအောင်ရှုနေတာဟုတ်တယ်မလားဟုတ်ပါဘူးအခုဝေဒနာကိုရှုရင်းနဲ့ဒေါသတွေတိုးပွားနေတယ်ဒေါသတွေတိုးပွားနေတယ်ဆိုတော့ရှုနည်းကမှန်လားမှားနေသလား မှန်ပါဘူးမှန်တယ်အဲ့ဒါလေးကိုတတိချက်ပါတချို့ကဝေဒနာဖြစ်ပေါ်လာရင်ဝေဒနာကြောက်ဖို့မဟုတ်ဘူးဝေဒနာရဲ့သဘောတိဖို့ပါတိဖို့လေဝေဒနာရဲ့သဘောတိဖို့ဘုန်းကြီးတို့ဘာဝနာဆိုတာဘာဝနာတရားတွေပွားနေဆိုဘာဝိသိတိဘာဝနာတိုးပွားစေတဲ့ဘာဝနာဒီဘာဝနာတရားကိုပွားနေတဲ့ပုဂ္ဂိုလ်ဟာဘာဝနာတရားပေါ်မှာအာရုံစိုက်မိနေတယ်အမြဲမပြတ်လေ အလေးချက်လုပ်ပြီးရှုနေတဲ့ပုဂ္ဂိုလ်ပွားနေတဲ့ပုဂ္ဂိုလ်ဟာဘာရီယုံနေသွားတယ်လဲဆိုတော့လောဘရီယုံနေသွားဒေါသရီယုံနေသွားမောဟရီယုံနေသွားမာနရီယုံနေသွားဒိဋ္ဌိပစ္စည်းပစ္စအကုန်လုံးပေါ်ရအဲ့ဒီတရားတွေနေလားဆိုတော့အိတ္တမစ္စရိယာတွေရောတူပွားလာသလားယုံနေသွားသလားယုံနေပါဘူးဒါကြောင့်မို့လောဘဒေါသမာမာနနဲ့အိတ္တမစ္စည်းနေပါစီပြီစိတ်နေစိတ်ထားကြပွားလျက် ဒီမှမြင်မြဖြစ်စေတဲ့ခေါ်အပ်ဘာဝနာဘာဝနာတရားပွားနေတဲ့ပုဂ္ဂိုလ်ဟာလောဘတူပွားအောင်လားနေပါအောင်လားနေပါအောင်ဒေါသတွေတူပွားအောင်လားနေပါအောင်လားနေပါအောင်မောဟမာနတွေတူပွားအောင်လားနေပါအောင်လားနေပါအောင်ဣဒ္ဓမေစရိယတွေတူပွားအောင်လားနေပါအောင်လားနေပါအောင်ဒီလိုဆိုရင်ကိုက ဝေဒနာတစ်ခုလေးကိုဒီမှာရှုနေရင်းနဲ့ပဲလောဘတွေဒေါသတွေတိုးပွားနေကိုရှုပြီးမှနေတယ်။အဲဒါဝေဒနာတစ်ခုကိုရှုရတဲ့အခါမှာဘုန်းကြီးစောစောကပြောတဲ့အတိုင်းဝေဒနာရဲ့သဘောလေးကိုသိအောင်ရှု။ဘာလို့သိအောင်ရှုလဲ။ဝေဒနာရဲ့သဘောကိုသိအောင်ရှု။စပြီးရှုစားအတုစယောဂီပုဂ္ဂိုလ်ကသဘောကိုမမြင်နိုင်သေးဘူး။ဘာကြောင့်လဲဆိုတော့ပြဉ္ညာတရားကြီးကိုပဲထင်နေဦးမယ်။ခုနေတာ ရှင်ရဲ့စီကပူနေတယ်တင်မာပူနေတယ်ငါခြေတော်ပူနေတယ်ငါတင်မာပူနေတယ်ငါပဲပညာဗလာညီပဲပေါ်နေဒါပေမဲ့အဲ့ဒီပုံမှာယောဂီပုဂ္ဂိုလ်ကရှုစိတ်ကလေးကဒီပူမှုအာယုံလေးပုံမှာနာမှုအာယုံလေးပုံမှာရှုစိတ်လေးရောက်သွားအောင်ထပ်ခါထပ်ခါရှုနေရတဲဘုံပေါ်မှာဒုချောင်းလေးစိုက်တယ်လို့ပဲတဲဘုံပေါ်မှာဒုချောင်းလေးတစ်ခါစိုက်လိုက် စိတ်ကြံသွားလိုက်နောက်တစ်ခါတစ်ချောင်းဆိုင်လိုက်စိတ်ကြံသွားလိုက်နောက်တစ်ခါဆိုင်လိုက်စိတ်ကြံသွားလိုက်အဲ့ဒီလိုပဲကိုယ့်ရဲ့ရှုမှတ်စိတ်လေးဟာအဲ့ဒီဝေဒနာခံစားမှုလေးပေါ်မှာရှုစိတ်လေးဆိုင်ပြီးကြနေရအဲ့ဒီပေါ်မှာစိုက်ကြလို့ထက်ခါထက်ခါထက်ခါထက်ခါဆိုင်ပြီးကြနေပြီဆိုရင်ပြဉ္ညာတရံဖြစ်ဖြစ်သို့သောကတင်မလို့ခါလို့ခြေတော်လို့ဆိုတာထင်နေရလားဗျာမထင်တော့အဲ့ဒီမှာပူနေတဲ့သဘောတက်တက်ကလေးနဲ့ သိနေတယ်ခံစားသိနေတဲ့သဘောလေးနဲ့ဒါပဲတွေ့တော့တယ်အဲ့ဒီမှာအတိအအမှန်တည်လားအမှားတည်လားတရားသိတာလားမတရားသိတာတရားသိတာကျင်းရုပ်တရားနဲ့တရားကိုအဲ့မှာသိနေတယ်ဆက်ရှုသွားရင်အဲ့ဒီပုံမှုသဘောလေးဖြစ်ပေါ်လာလိုက်တည်လိုက်ဖြစ်သွားလိုက်နောက်ထပ်ပုံမှုအသိလေးဖြစ်ပေါ်လာလိုက်ရှုတည်လိုက်ဖြစ်သွားလိုက်နောက်ထပ်ပုံမှုအသိလေးဖြစ်ပေါ်လာလိုက်ရှုတည်လိုက်ဖြစ်သွားလိုက် ခံစားမှုဝေဒနာလေးရဲ့မြဲတာသိတာလားမမြဲတာသိတာလားမမြဲတာကဲဝေဒနာရှုရင်းနဲ့ဖြစ်ဖြစ်ညာမပေါ်ဘူးလားပေါ်ပါဘူးရှုရင်းနဲ့ဖြစ်ဖြစ်ညာလေးပေါ်ရှုတဲ့နေရာမှာကြောက်ချင်တဲ့လောဘစိတ်နဲ့မရှုဖို့ပဲမပြောင်းနိုင်တဲ့ဒေါသစိတ်ချမ်းကြီးနဲ့မရှုဖို့ပဲဝေဒနာတစ်ခုကိုရှုပြီဆိုရင်ဒီခံမှုတက်တဲ့ကလေးနဲ့ဝေဒနာရဲ့သဘောကိုသိအောင်ရှုပါယောဂီရင်ရှုရကမှာသိခံမှုလေးနဲ့ ဝေဒနာရဲ့သဘောကိုဘာလို့ပါမလဲသိအောင်ရှုရတိမခံနေတယ်တော့မရဘူးယောဂီစရှုမှတ်စာမှာတော့ဝေဒနာကြီးကတချို့ကရှုမှတ်လိုက်တာနဲ့ဝေဒနာကအခုမှတ်လိုက်ပြီးစောက်သွားတယ်ဝေဒနာကြောက်သွားတယ်လို့ဟုတ်စရှုမှတ်စာတမာရီထူတော်ငါစပုဂ္ဂိုလ်မှာတော့ရှင်လုံးဝမပြောင်းနိုင်ဘူးရှုမှတ်နေတိုးနေမှတ်နေတိုးနေမှတ်နေတိုးနေဒီလိုမှတ်နေတိုးနေလို့ဖြစ်နေတာလေးသိတာလေးညံမယ် မှတ်လိုက်တယ်မှတ်လိုက်တယ်ဝေဒနာလေးကတစ်ချက်မှလိုက်တူးတည်လိုက်တစ်ချက်မှလိုက်တူးတည်လိုက်တစ်ချက်မှလိုက်တူးတည်လိုက်သိနေတယ်ဆိုတာညာမြင်လေဘုန်းကြီးတို့ဝိပဿနာရဲ့တရားကိုကပညာလေသမထရဲ့တရားကိုကတမာတိသမထဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာစိတ်တည်ငြိမ်မှုအတွက်တခုလေးသောအာယုံကိုတက္ကတက္ကတက္ကတက္ကဘယ်မှစိတ်မရောက်အားဆိုင်ပြီးရှုနေတာတသမထစိတ်တည်ငြိမ်မှုရဖို့အတွက် ဝိပဿနာကြတော့ခန္ဓာမှာဘယ်နေရာကပေါ်ပေါ်ပေါ်ရအာယုလေးကိုရှုရှုလို့သိနေပြီဆိုရင်ဒါဝိပဿနာဖြစ်နေပြီရှုရင်သိတာသိနေပြီဆိုရင်ဒါဝိပဿနာဝိပဿနာရဲ့တရားကပညာပညာဆိုတာအလုံးခန္ဓာကဖြစ်သမျှကိုလည်းဘာလို့ရမှာလဲသိရမယ်ပြတ်သွားတာလေးကိုလည်းဘာလို့ရမလဲသိရမယ်သိနေဖို့ပဲသိနေရင်ဒါပညာဖြစ်နေတာဒါကြောင့်ရှုနေတဲ့အခါမှာတိုးလာရင်တိုးလာတာလေးသိ ဆက်ပြီးဒုနေရင်ဒုနေတာလေးဒီအဲ့ဒါကိုဓက္ကဓက္ကဓက္ကဓက္ကသိခံမှုလေးနဲ့ရှုသွားဘုရားမြန်မာစကားရှိတယ်လေသိခံရင်ဘာရောက်လဲနိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားအဲ့ဒီမှာဘယ်နေရာကိုသိခံရမှာလဲဘသူကိုသိခံရမှာလဲဆိုရင်မိမိကိုယ်ကိုသိခံဘသူကိုသိခံရမှာမိမိကိုယ်ကိုပဲသိခံမိမိရဲ့ခန္ဓာကဖောက်ပြန်နေတဲ့ဝေဒနာလေးဖြစ်ပေါ်နေတာကိုကိုယ်က တိမခံနိုင်လို့ပြောင်းမယ်ရွှေ့မယ်ပြင်မယ်ခဏခဏပြောင်းခဏခဏရွှေ့ခဏခဏပြင်နေရင်တမာရီရပါမလားမရပါဘူးတမာရီမရရင်စိတ်ပြည့်ညင်မှုမရတဲ့အတွက်ဝိပဿနာဉာဏ်ရောဖြစ်ပါမလားမဖြစ်ပါဘူးဝိပဿနာဉာဏ်မှမဖြစ်ရင်မညာပူညာနိဗ္ဗာန်ဆိုတာရပါမလားမရပါဘူးအဲ့တော့ဝေဒနာလေးတစ်ခုဖြစ်ပေါ်လာလေးကိုကိုယ်ကသိခံပြီးတော့မရွှေ့ပဲမပြောင်းပဲမပြုတ်ပြင်ပဲနဲ့ဒီဝေဒနာလေးပုံမှာပဲသိခံလဲစိတ်ကလေးထားပြီးတော့ ထက်ခါထက်ခါထက်ခါထက်ခါရှုလို့အဲ့ဒီဝေဒနာပေါ်မှာရှုစိတ်တွေစိုက်ပြီးကြသွားပြီဆိုရင်အဲ့ဒီခံစားမှုလေးနဲ့ဝေဒနာလေးနဲ့ခံစားသိမှုလေးနဲ့ပူတာလေးနဲ့ခံစားသိမှုလေးနဲ့နာတာလေးနဲ့ခံစားသိမှုလေးနဲ့ကျင်တာလေးနဲ့ခံစားသိမှုလေးနဲ့နှစ်ခုနှစ်ခုတခါလေးကွက်ကွက်တည်သွားအဲ့ဒီခံစားနေရတာလေးကဝေဒနာလေးကဒီမှာပူနေတဲ့ဝေဒနာလေးကရှုပ်ခံစားသိနေတာလေးကနာ နာနဲ့နာတာလေးကရုပ်ခန်းစားသိနေတာလေးကနာအဲ့ဒီမှာနှစ်ခုနှစ်ခုကွဲသိနေတယ်အဲ့လိုနှစ်ခုနှစ်ခုကွဲသိနေတယ်ဆိုတာဝိပဿနာဉာဏ်ကြီးဖြစ်နေတာဘာဉာဏ်ကြီးဖြစ်နေတာလဲဝိပဿနာဉာဏ်ကြီးဝေဒနာကိုရှုရင်းနဲ့ဘာကိုရှုရင်းနဲ့လဲဝေဒနာလေးကိုရှုရင်းနဲ့ဝိပဿနာဉာဏ်ကြီးဖြစ်နေတာအတိခံပြီးရှုရတဲ့အတွက်အဲ့ဒီမှာထပ်ပြီးထပ်ထပ်ထပ်ထပ်ထပ်ရှုတဲ့အခါကျတော့ဟောစိုးစိုးကပြောတဲ့အတိုင်းပဲပူလာလေးပေါ်လာလိုက် မှန်လိုက်ပျောက်သွားလိုက်နောက်ထပ်ပုံမှုအတိတ်လေးဖြစ်ပေါ်လာလိုက်မှန်လိုက်ပျောက်သွားလိုက်နောက်ထပ်ပုံမှုအတိတ်လေးဖြစ်ပေါ်လာလိုက်မှန်လိုက်ပျောက်သွားလိုက်လေဝေဒနာလေးရဲ့မြဲတဲ့သဘောတည်တာလားမမြဲတာတည်တာကဲမမြဲတာတည်တယ်အဲ့ဒီမှာဖြစ်ဖြစ်ဉာဏ်လေးဥရပြဉာဏ်လေးမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒီဉာဏ်လေးအာကောင်ထက်သန်လာပြီဆိုတဲ့အခါကျတော့ဝိပဿနာဉာဏ်အားဖြင့်ပြည့်စုံသွားတာနဲ့ ပညာပူညာဆက်ရောက်ပြီးနိဗ္ဗာန်မျက်မှောက်မပြုနိုင်ဘူးလားဒါတိခံရှုလို့လားမရှိလို့လားတိခံရင်နိဗ္ဗာန်ရောက်တယ်ဆိုတာခံစားနေရတဲ့ဒီဝေဒနာလေးတွေဖြစ်ပေါ်လာတဲ့အခါမှာတိခံပြီးတော့မပြောင်းမဲမရှိပဲမပြုတ်ပြင်းမဲမထပဲနဲ့တိခံပြီးတော့ဇွဲကောင်းကောင်းနဲ့ရှုသွားရင်အဲ့ဒီပုဂ္ဂိုလ်ဟာအခုတမာရီတရားတွေတက်တာအကောင်းစွာရပြီးတော့ဝိပဿနာဉာဏ်တူမဲ့ဉာဏ်တူရရပြီးနိဗ္ဗာန်မျက်မှောက်ပြုနိုင်တယ် ဒါကြောင့်ဝေဒနာကိုရှုတဲ့အခါမှာပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာဒီဒါလေးပဲသဘောပေါက်ပါဝေဒနာကိုရှုတဲ့အခါမှာရှုနေရင်မျိုးမျိုးရှိပါသေးတယ်ဝိနည်းတွေဝေဒနာကိုရှုတဲ့အခါကလည်းမဘုန်းကြီးတို့စစ်တိုက်တဲ့နည်းနဲ့ရှုတာတွေလည်းရှိပါဝေဒနာကိုဘုန်းကြီးတို့ဒီမှာအင်းဒီရှုထားပြီးတော့ရှုတာလည်းရှိပါတည့်ရဲ့ဝေဒနာကိုရှုမှတ်ပြီးတော့ပဲခွာသွားတာလည်းရှိပါ အဲ့ဒီလိုရှုလေးတွေမျိုးစုံပါဒါကိုဘုန်းကြီးတစ်ဖြည်းဖြည်းချင်းလေးနဲ့ယောဂီတို့ကိုရှုအားလေးတွေတမာရီအားလေးတွေကောင်းလာတဲ့အခါကျတော့မှထည့်ထည့်ပြောသွားမယ်အဲ့တော့ခုဝေဒနာလေးကိုရှုတဲ့အခါမှာဝေဒနာရှုရင်းနဲ့ရောဝိပဿနာဉာဏ်လေးမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဝေဒနာရှုရင်းနဲ့ရောတရားဘောလေးမသိနိုင်ဘူးလားသိနိုင်ပါဘူးအဲရှုတဲ့အခါမှာတော့ဘုန်းကြီးစောစောကပြောတဲ့အတိုင်းပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလား သိအောင်ရှုရမယ်ဆိုရင်ဝေဒနာကိုရှုရတဲ့အခါမှာတိခံမှုလေးနဲ့သိအောင်ရှုပါတိမခံနိုင်ရင်တော့တမာရိရပါမလားမရဘူးအဲ့တော့တိခံပြီးတော့ရှုရင်စိတ်ညစ်မှုတမာရိရပါမယ်ထက်ကထက်ကထက်ကထက်ကရှုတော့ဒီပုံမှာရှုစိတ်လေးတည်လာအဲ့တည်လာပြီဆိုရင်အတိမှန်လေးအမြင်မှန်လေးတွေပေါ်လာမယ်အဲ့ဒါတဏှာလေးဖြစ်လာမယ်အဲ့ဒီကနေဆက်လက်ပြီးတော့ရှုသွားပြီဆိုရင်ဝိပဿနာဉာဏ်လေးဆင့်ကျက်ဖြစ်ပြီးတော့မဉ္ဇဉ်ပူဉာဏ်ရနိုင်တယ်အဲဒါကြောင့်မို့ ဝေဒနာနုပဒနာခံစားမှုတွေခုဆင်းရဲတဲ့ခံစားမှုတွေချမ်းသာတဲ့ခံစားမှုခုတချို့ယောဂီတွေကအလေးအကျင့်တွေပြည့်စုံနေကြတဲ့ပုဂ္ဂိုလ်တွေရှိပါတယ်ခုတရားတွေသမာဓိတရားတွေထက်တာအကောင်းဆုံးရနေတဲ့ယောဂီတွေလည်းရှိပါတယ်အဲဒီယောဂီတွေကြတော့တရားရှုမှတ်နေရတာချမ်းသာတဲ့ခံစားမှုလေးတွေရောမတင်ရှားဘူးလားအဲ့ဒီချမ်းသာတာလေးကိုဒီတိုင်းခံစားနေရမှာလားရှုမှတ်ပြီးပြရမှာလားရှုမှတ်ရှုမှတ်ပြီးပြရမှာ ဒါလေးနဲ့မိမိကသာယာနေရင်ရှိဉာဏ်လေးတိုးတက်ပါဦးမလားမတိုးတက်တော့ဘူးအဲ့ဒီခံစားနေရတဲ့ချမ်းသာနေတဲ့ခံစားမှုလေးကိုပဲဒါလေးကိုချမ်းသာရေချမ်းသာရေချမ်းသာရေရှုရအဲ့ဒါလေးရှုရကံမှာဒီချမ်းသာတဲ့ဟာလေးကလည်းချမ်းသာတဲ့ခံစားမှုလေးကလည်းပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်မြင်တာတွေ့မလားမမြင်တာတွေ့မလားဒီအဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်ဟာကျင့်ကြပြည့်စုံရင်မြင်ညာကုညာနိဗ္ဗာန်မျက်မှောက်ပြုနိုင်တယ်အဲဒါကြောင့် ဝေဒနာနုပဒနာရှုသွားရှုရင်းနဲ့လည်းပဲတရားအတိညာဉ်ဒုတိမရနိုင်ဘူးလားရနိုင်ပါဘူးနောက်တစ်ခါစိတ်ဓာနုပဒနာဘာနုပဒနာလဲစိတ်ဓာနုပဒနာဘုန်းကြီးအကျမ်းသာလေးဘုန်းကြီးယောဂီများရှုမှတ်ဖို့ရှုမှတ်တတ်ဖို့ပြောနေတာနော်အဲ့တော့ဒီကျမ်းသာလေးရှုမှတ်တတ်ပြီးရှုမှတ်နေပြီးကိုယ်သဘောပေါက်သွားရင်ခုကာယ ानु ပဒနာကိုအမူအရာလေးရှုရင်းနဲ့ခံစားမှုဝေဒနာလေးပေါ်လာရင်လည်းအော်ဒါလေးငါရှုရမှာဒီလိုရှုရမှာပါလားလို့ သဘောပေါက်သွားရင်ရှုစရာအာယုရှာစရာလိုသေးလားတချို့ကဒီဖောင်းမှုပွေမှုအာယုလေးရှုရမယ်ဆိုရင်ဒီအာယုတစ်ခုတည်းကိုပဲရှုရတယ်တခြားအာယုပေါ်လာရင်ရှုတတ်တော့အဲ့လိုဖြစ်နေတယ်အခုဘုန်းကြီးတို့ယောဂီများမေးတာရှိတယ်ဖောင်းတာပင်နာလေးလေးပေါ်နေတယ်အဲ့လိုပေါ်လာရင်ကဝေဒနာတစ်ခုခံစားမှုတွေပေါ်နေတယ်အဲ့ဒါဘယ်ဟာရှုရမှာလဲလို့မေးတယ်အဲ့ဒီခံမျိုးကြတော့မိမိကပင်နိုင်ကဖောင်းမှုပွေမှုအာယုလေးကအမြဲတမ်းမရှိဘူးလား ဝင်လေထွက်လေရှိရင်ဖောင်းမှုပင်မှုရှိတယ်ဝင်လေထွက်လေမရှိရင်ဖောင်းမှုပင်မှုရှိပါမလားရှိပါဘူးဝင်လေလေးဝင်လာရင်ဝါပိုက်လေးပါဖြစ်သွားတယ်ဟောင်းလေးတင်းကန်လာတော့ထွက်လေလေးထွက်သွားပြီဆိုရင်ဝါမိုက်လေးရော့ကြပြီးတော့ဘာဖြစ်သွားလဲပိန်ကြမှာအဲဒါဝင်လေထွက်လေရှိနေတဲ့များဖောင်းမှုပင်မှုရှိတယ်ဝင်လေထွက်လေမရှိတော့ဘူးဆိုရင်ဖောင်းမှုပင်မှုမရှိဘူးအဲတော့ဒီဖောင်းမှုပင်မှုလေးကအများကြီးရှိနေတယ် အဲ့ဒီအပြင်ခုနားရဲ့ဝေဒနာပေါ်လာလေဆိုတာကဒီအမြဲတမ်းရှိနေတာတဲ့ပို့ပြီးတော့ထင်ရှားလာတဲ့အတွက်ကြောင့်သူကနာရာလေးကိုတည်တာအဲ့လိုတည်တဲ့အတွက်ကြောင့်မို့ဒီနှစ်ခုပေါ်လာရင်ဘယ်ဟာကိုရှုရမလဲဆိုရင် နာတဲ့ခံစားမှုကိုပြောင်းရှုအဲ့ဒီနာတဲ့ခံစားမှုလေးပြောင်းရှုအဲ့ဒီအလေးကိုတက်တက်တက်တက်တက်တက်တက်ရှုတိခံနိုင်တယ်များတိခံရှုလုံးဝတိမခံနိုင်ရင်မပြောင်းမလဲမရှုဘဲနဲ့ချိန်မိတ်ရှုရမှာလား အမှတ်တတိလေးနဲ့ပြောင်းရမှာလားဒီအမှတ်တတိလေးနဲ့ပြောင်းရပြောင်းလို့လည်းရတယ်ရွှေ့လို့လည်းရတယ်ပြင်လို့လည်းရတယ်သို့တော့ခဏခဏရွှေ့မယ်ခဏခဏပြောင်းမယ်ခဏခဏပြင်မယ်ဆိုရင်တမာရီရပါမလားမရပါဘူးမရတော့အဲ့တော့မပြောင်းမရွှေ့မပြုတ်မပြင်ဘဲနဲ့သိခံနိုင်တယ်များသိခံပြီးဇွဲကောင်းကောင်းနဲ့ကြိုးစားပြီးတော့ရှုဖို့တော့မလိုဘူးလားမလိုပါဘူးဒီရှုဖို့တော့မလိုဘူးဒါကြောင့် င်းရဲခံစားမှုပဲဖြစ်စီချမ်းသာတဲ့ခံစားမှုပဲဖြစ်စီအဲ့ဒီခံစားမှုလေးကိုကိုယ်ကရှုမှတ်ပြီးတော့ဒါလေးကိုလုံရောက်အောင်ကြိုးစားရှုမှတ်သွားရတယ်ဆိုတာလေးတော့သဘောပေါက်သွားဖို့ပဲနောက်တစ်ခါစိတ်ဓာတ်ဥပဒနာဆိုတာကစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတာဘာဖြစ်တိုင်းရှုတာလဲစိတ်ဖြစ်တိုင်းရှုတာအဲ့တော့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုရဆိုတာကစပြီးတော့အာထုစယောဂီပုဂ္ဂိုလ်ဟာ ဘုန်းကြီးတို့ပင်နိုင်ကမ္မထအာယုံလေးပေးကြတာတောင်မှဒီပင်နိုင်ကမ္မထအာယုံလေးကိုမိအောင်မရှုနိုင်သေးတဲ့ပုဂ္ဂိုလ်ဟာဒီစိတ်လေးဖြစ်တိုင်းရှုလို့ရပါမလားမရပါဘူးစိတ်ဖြစ်တိုင်းရောသူသိပါမလားမသိပါဘူးမသိဘူးစိတ်ထွက်သွားလို့ထွက်သွားတာတော့သူမသိဘူးမသိတဲ့အတွက်ကြောင့်မို့ဒီခန္ဓာကဖောင်းတာပင်နာလေးရောသူရှုနိုင်သေးရဲ့လားတခါတည်းမှာအဲ့ဒီပုဂ္ဂိုလ်ဟာသူရှုเสียမှရှိတော့ဘူးလို့လည်းပြောတတ်တယ်မှတ်เสียရည်မရှိတော့ဘူးလို့လည်းပြောတတ်တယ်အားကြောင့်ပြောပါ သူ့စိတ်ကဥဒိစ္စပြန်လွင်နေတာဘာဖြစ်နေတာလဲပြန်လွင်နေတဲ့အခါကျတော့ဖောင်းမှုပင်မှုအာယုံပေါ်မှာသူ့စိတ်ရှိသေးရလားမရှိတော့ရှုလို့ရသေးရလားမရဘူးစိတ်ကပြန်လွင်နေတော့ဘယ်ရောက်လို့ရောင်မှန်းတော့မသိတော့ဘူးဆိုတော့ဒီစိတ်ကိုတော့သူရှုလို့ရသေးရလားမရတော့ဘူးစပြီးတော့အတုစယောဂီပုဂ္ဂိုလ်ဟာတမာရီထူတော်စားပုဂ္ဂိုလ်မှာဒီကံအနုပဒနာထင်ရှားတဲ့ကိုယ်အမူအရာလေးတွေတောင်မှရှားလို့မတွေ့ဘူး ဖောင်းမှုပင်မှုလေးတောင်မှရှာလို့မတွေ့ဘူးတချို့ဝင်လေထွက်လေလေးရှုရတာလည်းပဲဝင်လေထွက်လေတောင်မှရှာလို့မရဘူးဆိုရင်ဘယ်မှာစိတ်လေးကိုမှတ်လို့ရအောင်လဲအဲ့တော့ဒီကံဥပဒနာကိုယ်မူရလေးတွေရှုသွားတယ်အထင်ရှားဆုံးဟာလေးတွေရှုတယ်အဲ့ဒီကနေစိတ်တည်ငြိမ်မှုသမာဓိတွေရတာလေဝေဒနာလေးတွေကိုတွန်းရအောင်ရှုမှတ်နိုင်တာလေအဲ့ဒီကနေတတိသမာဓိအားကြီးကောင်းလာပြီဆိုတဲ့အခါကျတော့ထိုင်တာပဲဖြစ်စီထတာပဲဖြစ်စီသွားတာပဲဖြစ်စီ ထမဦးဆုံးစိတ်ကဥဆောင်တာကိုမတွေ့ရဘူးလားသွားခြင်းနဲ့စိတ်လေးကြောင့်သွားမှုမဖြစ်ဘူးလားဖြစ်ပါဘူးထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်ရုပ်လေးမဖြစ်ဘူးလားဖြစ်ပါဘူးအေးဒီမှာယူခြင်းနဲ့စိတ်ကြောင့်ယူရုပ်လေးတွေမဖြစ်ဘူးလားဖြစ်ပါဘူးကိုယ်ခြင်းစိတ်ကြောင့်ကိုယ်ဆန့်ခြင်းစိတ်ကြောင့်ဆန့်တယ်အဲ့ဒီကြတော့မှစိတ်ကူးလေးတွေစဖြစ်တယ်ဆိုတာသိလားအဲ့ဒီခါကျတော့ဟောစိတ်ကလေးစိတ်လေးဘူးပဲရှင်းစိတ်လေးဖြစ်တာကိုနောက်စိတ်လေးကယူလို့မရဘူးလားမရပါဘူး ။ဒါကြောင့်ဒီမှာပฏิပ္ပံဒေသနာတော်မှာမြတ်စွာဘုရားကတရာဂံဝါစိတ်ကံတရာဂံစိတ်ကံဒီပသနာတည်။ဝိတရာဂံဝါစိတ်ကံဝိတရာဂံစိတ်ကံဒီပသနာတည်။တဒောတံဝါစိတ်ကံတဒောတံစိတ်ကံဒီပသနာတည်။ဝိတရောတံဝါစိတ်ကံဝိတဒောတံစိတ်စိတ်ကံဒီပသနာတည်။တမောဟံဝါစိတ္တတမောဟစိတ္တဒီပသနာတိဝိတ္တမောဟံဝါစိတ္တဝိတ္တမောဟစိတ္တဒီပသနာတိ ဆိုလိုရင်းကတော့မိမိမှာယာကစိတ်နဲ့တကွဖြစ်နေတယ်မကောင်းစိတ်တွေပေါ့ကောင်းစိတ်လားမကောင်းစိတ်လားမကောင်းစိတ်ကုသိုလ်စိတ်လားအကုသိုလ်စိတ်လားအကုသိုလ်စိတ်အဲအဲ့ဒီမကောင်းစိတ်နဲ့တကွဖြစ်နေပြီဆိုရင်အဲ့ဒီမကောင်းစိတ်လေးကိုလက်ခံထားရမှာလားရှုမှရမှာလားရှုမှရမှာရှုမှရမှာဒီမှာယာကစိတ်လေးနဲ့တကွဖြစ်နေအဲ့ဒီယာကစိတ်လေးရှုမှအဲ့ဒီစိတ်လေးပြင်းနေတယ်ဆိုရင်ပဂရိစိတ်လေးတိုင်းဆိုရင်လည်း အဲ့ဒီဘက်ဂရိစိတ်လေးတိုင်းပဲမရှိရဘူးလားရှိပါဘူးရှိမှနေရမှာတကယ်လို့ဒေါသစိတ်ဖြစ်နေတယ်တခါတည်းမှာတရားရှိမှရင်လေဒေါသရောမဖြစ်ဘူးလားဖြစ်ပါဘူးဒေါသတွေဖြစ်တယ်နော်တခါတည်းမှာကိုယ်ဟာတရားတွေတကယ်ကိုအမြင့်အဆုံးဖြစ်တယ်ဝိပဿနာရှင်းတဲ့တရားတွေတတိပ္ပံရှင်းတဲ့တရားတွေရှင်းနေပြီမကောင်းတဲ့ຢာကစိတ်တွေပေါ်လာမကောင်းတဲ့ဒီဒေါသစိတ်ကြမ်းကြီးတွေလည်းပေါ်လာတယ် တခါတည်းမှာဘေးကပုဂ္ဂိုလ်ကထိုင်လိုက်ချလိုက်အငြိမနေကိုကတမာရီကိုကြိုးစားပြီးထူထောင်နေတဲ့အချိန်မှာဘေးကပုဂ္ဂိုလ်ကတလုံးလုံးလျော်လျော်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ပုံမှာစိတ်ထဲကကျေနပ်သလားမကျေနပ်ဘူးလားမကျေနပ်ဘူးအပြင်းမှာအင်မတန်စိတ်ရှည်တတ်တဲ့ပုဂ္ဂိုလ်ဟာဟောဒီတမာရီထူထောင်နေတဲ့နေရာမှာအလွန်စိတ်ညံနေတယ်အလွန်ကိုစိတ်တူနေတယ်မကျေနပ်ဘူးဖြစ်နေတယ်ကိုကတမာရီကို ထူထောင်နေတာကလွယ်လွယ်ကူကူလားခက်ခက်ခဲခဲလားကိုခက်ခက်ခဲခဲကြိုးစားနေတဲ့အချိန်မှာနောက်ကလူကအချောင်းတဟန်းနဲ့ဆိုးနေတယ်ထလည်းမတော်ဘူးဒီနေရာပဲတခါလဲဆိုးနေတယ်ဆိုရင်အဲ့မှာဒေါသတွေဖြစ်တယ်ရဲဆိုးတော့ကပြောရတယ်ကိုခိပဝဉ္ဇေကပုဂ္ဂိုလ်ကအိတ်စီးကိုတခါလဲဆွဲလိုက်ချဲလိုက်ဝတ်ထုတ်လိုက်တော့ကြပြန်သွင်းလိုက်ကြွကြွကျွင်းနဲ့ကြွကြွနဲ့လုံနေလိုက်တခါလဲစိတ်ထဲမှာဒေါသတွေဖြစ်တယ်အဲ့ဒီမှာအင်မတန်ကိုဒေါသတွေဖြစ်နေတာ တရားအထုတ်ပြီလို့လားအပြင်မှာဆိုရင်ငါထပ်ပြောပြလိုက်မယ်ဆိုတဲ့စိတ်တွေဖြစ်တယ်။အဲဒီမှာတရားရှိမှနေတဲ့အခါမှာစိတ်ကအင်မတန်မြန်နေတယ်။အဲဒီဒေါသစိတ်တွေဖြစ်လာရင်လေဒီဒေါသစိတ်ကိုစိတ်ချမ်းမှုလက်ခံထားရမှလည်းရှိမှရမှာ။ရှိမှရမှာ။အဲဒီစိတ်ချမ်းကတစ်ခါတည်းမှာတက်ကြွတဲ့စိတ်ရှိတယ်၊ဆုံးနေတဲ့စိတ်ရှိတယ်။တက်ကြွတဲ့စိတ်ဆိုတာသောသောကပြောတဲ့ဘေးကအပြင်အာယုန်တွေရောက်စိတ်တက်တွေကဒေါသတွေဖြစ်တယ် ဆုံးမြတဲ့ဒေါသဆိုတာကကိုကိုကိုပြန်ပြီးတော့မကျေနပ်တာအခြားပုဂ္ဂိုလ်ကိုလားမိမိကိုယ်ကိုလားမိမိကတမားကြီးထူတော်နေစူးစမ်းပြီးတော့တခါလေစိတ်ကိုဒီနေအောင်ထိနေစိတ်ကလွတ်ထွက်သွားလိုက်တယ်။ဘောင်းမှုပင်မှုအာရုံလေးကိုတခါလေစွဲစွဲနေနေစူးစမ်းတယ်တစ်ချက်တစ်ချက်မှလိုက်ရုပ်စုထွက်သွားလိုက်ပြန်ခေါ်လိုက်ပြန်ခေါ်လိုက်ပြန်ရောက်လာလိုက်မှလိုက်တခါစိတ်ကရုပ်စုထွက်သွားလိုက်အဲ့ဒီလိုစိတ်ကထိလို့မရဘဲနဲ့ စူးစီးလို့မရဘဲနဲ့စိတ်တွေကအတက်ပြန်ကျဲပြီးတော့နေရင်လည်းပဲမိမိကိုယ်ကိုမိမိကျင်လိုက်ရလားမကျင်ရဘူးကိုကိုကိုကိုတခါလဲကြမ်းနဲ့ဆောက်နေတဲ့စိတ်တွေပေါက်လာကိုကိုကိုကိုဆောက်နေတဲ့စိတ်တွေပေါက်လာတခါလဲလက်တွေလက်လေးကိုတူရလို့တခါလာလိုက်ထားတဲ့လက်ကိုလည်းအတင်းဆုပ်လာတခါကနေအမှန်ချိတ်လာတခါတရံမှာနှခမ်းမှာသိလာအဲဒီမှာသိပြီးတော့ကိုကိုကိုတင်းပြီးတော့တခါပြန်ပြီးတော့ရှုနေတယ်အဲဒီကကိုကိုကိုမကျင်တတ်ဆုံးနေတဲ့စိတ်တွေဒေါသတွေဖြစ်နေတာ အဲ့ဒီဒေါသလက်ခံရမှာလားပြရမှာလားဘာပဲဖြစ်ဖြစ်အဲ့ဒီဒေါသစိတ်ကြီးဖြစ်နေတဲ့ဒေါသစိတ်ချမ်းကိုရှုမှတ်ပြီးတော့ပြရမယ်တဲ့ပြီးအောင်ရှုရမယ်တဲ့တကယ်လို့ဒေါသစိတ်တွေမရှိဘူးပဂရိစိတ်တွေတိုင်းဆိုရင်လည်းအဲ့ဒီပဂရိစိတ်တွေတိုင်းပဲရှုနေတယ်ဒီလိုမဟုတ်ဘူးတွေဝေမှုဆိုတဲ့မောဟလူကဘာမှမရှိဘဲနဲ့ငောင်းနေတာတချို့ကတရားကထိုင်လာနေတာဘာမှလည်းမရှိဘူးငောင်းနေတယ်သူကမောင်ငောင်းကြီးဖြစ်နေဘာရှုရမှလည်းမသိဘူးငေးငောင်း အဲ့ဒါမောဟတွေဖြစ်နေတာတွေ့ဝေးနေတာအဲ့ဒီတွေ့ဝေးစိတ်ကိုတိလိုက်ပြီဆိုရင်လည်းအဲ့ဒီတွေ့ဝေးစိတ်ကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါပယ်ရမှာလုံးဝတွေ့ဝေးစိတ်ကြီးပြင်းနေတယ်ဆိုရင်လည်းပြင်းစိတ်ကြီးရှူရမှာအဲ့ဆိုများအဲ့ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှူဆိုတော့ခုမိမိစိတ်ကစပြီးတော့တရားရိပ်တာဝင်နေမိမိရဲ့အသက်နဲ့အညာလွတ်ထားတဲ့စိတ်ကိုအခုမှပြန်ပြီးတော့ဒီစိတ်ကလေးချိန်နေဆိုတော့ထင်ရတာလွယ်သလားခရင်သလား ဒီမှန်ကင်းနေတော့တချို့ပုဂ္ဂိုလ်ကပြောတယ်အခုစိတ်နဲ့လွတ်တာလည်းကြာဟိုးငယ်ငယ်တုန်းကပဲတရားထုတ်ဘူးလေငယ်ငယ်တုန်းကကလေးဘဝတုန်းကရိတ်တာရောက်ဘူးလေအခုတရားရိတ်တာဝင်တယ်စခန်းလေးနဲ့ကြုံဘူးလဲဝင်လိုက်တယ်ဝင်ပြီးတော့တရားထုတ်တယ်အခုတရားမေးဖြေလုပ်တဲ့ခန္ဓာလာကြတော့ဘယ်နှလဲစိတ်တွေပါလေဘယ်လိုနေလဲဘယ်မှမထွက်ဘူးလေဘယ်မှမထွက်ဘူးဆိုတာသူစိတ်ထွက်တာသိလို့လားမသိလို့လား မသိဘူးဆိုရဲကသူတတိရှိသလားမရှိဘူးလားမရှိတာကိုကိုကိုစိတ်ထွက်မှမသိပဲဖြစ်နေတာလို့ကဒါတတိလွတ်နေတာပဲအဲ့ဒါကိုတချို့ကမှတ်စရာမရှိတော့ဘူးဆိုပြီးတော့ပြောတာရှိသေးတယ်စိတ်ကြီးလွတ်နေတာကိုကိုကိုစိတ်ထွက်လို့ထွက်မှန်းသိအဲ့တော့စိတ်ထွက်လို့ထွက်မှန်းသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တတိကောင်းလာတာမကောင်းလားတတိကောင်းလာတာစိတ်ထွက်မှန်းသိသွားပြီဆိုရင်တတိကောင်းလာထွက်မှန်းမသိဘဲနဲ့မျောနေတာ တဏှာကြီးထိုင်နေတဏှာကြီးထိုင်ရှုမှရမယ်ဆိုထိုင်တယ်ဒါပေမဲ့59မိနစ်လောက်ကစိတ်ထွက်နေ10မိနစ်လောက်ပဲကျန်တယ်10မိနစ်တောင်မှကူးချတဲ့အချိန်ကြီးချန်တာရှုမလို့ရှိသေးတယ်ဘယ်ရောက်တော့မှမသိသေးဘူးအဲ့ဒီတွေကလွတ်သွားတာတခါလေတရားရှုလို့နောက်ကလူကတင်းတင်းနဲ့နာရီကထိုးနောက်ကလူတွေထိုင်ကြတော့ပြီဆိုမှတတိပြောင်းလာတာအဲ့ဒါကိုတခါတချို့ပုဂ္ဂိုလ်ကမင်းမှတ်ကောင်းလိုက်တာဒီထိုင်မှတခါလေမှတ်ကောင်းတာဝေဒနာတောင်တက်ဘူး ဘယ်တဲ့မှာတော့စိတ်ကလည်းဒီခန္ဓာမမကပ်ဘူးနဲ့ခန္ဓာရဲ့ဝေဒနာကိုဖြစ်တာသူသိလို့လားမသိလို့လားမသိဘူးမသိဘဲဖြစ်နေတာတကယ်တော့သိနေရမှာအကုန်လုံးခန္ဓာမှာဖြစ်နေတယ်များဖြစ်နေတယ်များလို့သိနေရမှာသိနေမှာဝိပဿနာဉာဏ်ဖြစ်တာသိဖို့ဆိုတာလည်းလေတတိမြဲဖို့မလိုဘူးလားလိုပါဘူးတတိတဲ့ရည်ကြီးတယ်နော်ဒါကြောင့်မြတ်စွာဘုရားတတိကိုပဓာနာထားပြီးဟောတာဘောဓိပက္ခိယတရားတွေဘောဓိပက္ခိယတရားတွေ39ပါးကိုလက်ပြီးကြည့်လိုက် တတိကအများအားပါနေမကင်ရှိပါတယ်လည်းတတိပါတယ်ဘိုးစင်ပုံနှပါတယ်လည်းတတိပါတယ်အဲ့ဒီမှာတတိကအများအားထည့်ပေးတယ်တတိကိုအရေးကြီးလို့လားမကြီးလို့လားအရေးကြီးတော့လို့ဘုန်းကြီးတို့ယောဂီများဒါကြောင့်မို့တတိလေးကိုအဓိကထားပြီးမြတ်စွာဘုရားဒီတတိပ္ပံနာသုတ်တန်ကြီးကိုဟောပေးတာဒါကြောင့်ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းဆိုတော့အခုဘုန်းကြီးတို့ယောဂီများစပြီးတော့တရားစခန်းဝင်စားတရားရည်တာဝင်စားအိမ်မှာလည်းအလေးချိန်တခါမှမလုပ်ခဲ့ဘူး ဟိုမနေ့ကတော့တရားစခန်းဝင်နေပါတယ်ခုဒီနေ့မှတခါတရားစခန်းပြန်ဝင်နေအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာစူးစီးလို့လွယ်ပါမလားတနည်းတကလာပါလို့လွတ်ထားတဲ့စိတ်ကိုခုမှထင်ရတယ်ဆိုတာချက်ချင်းကြီးမလွယ်ဘူးဒါပေမဲ့အဲ့ဒီစိတ်လေးကိုဘုရားယောဂီများတည်ငြိမ်မှုရအောင်အလေးအကျင့်တွေနည်းနည်းလိုရမှာလားများများလိုရမှာလားများများလေးလုပ်ဖို့အတွက်ဘုန်းကြီးတို့ယောဂီများကိုအခုထိုင်တဲ့ဣရိယာပုတစ်ခုတည်းကိုရှုခိုင်းတာမဟုတ်ဘဲနဲ့ ကျဲတဲ့ဣရိယာပုနဲ့လည်းပဲမလွတ်အောင်ရှုခင်းတာ။သွားတဲ့ဣရိယာပုနဲ့လည်းပဲမလွတ်အောင်ရှုခင်းတာ။နောက်ဆုံးဣရိယာပုရောက်တဲ့အချိန်တောင်မှတတိလက်လုံးမလွတ်ပါနဲ့ရှုမှတ်ပြီးတော့ဒီပါဆိုတာကိုယ်ကိုသင်ပေးတာ။အဲဒီလိုအလေးအချက်လေးတွေကိုကိုယ်ကရှုမှတ်တဲ့အာယုံပေါ်မှာထားတဲ့အလေးအချက်လေးတွေကိုကိုယ်ကများများလေးလုပ်ပြီးတဲ့အခါကျတော့ထိုင်ရှုမှတ်တဲ့အခါကလည်းကျတော့ကိုရှုမှတ်တဲ့အာယုံပေါ်မှာစိတ်အနေကြာမလားမကြာဘူးလား။ကြာ။အဲဒီကြာမှကြာကြာလေးထားလို့ရပါတယ် ဒီလိုမဟုတ်ရင်စိတ်ကလေးကဖောင်းနေပိန်နေတစ်ချက်မှလည်းကြောက်သွားဖောင်းနေပိန်နေတစ်ချက်မှလည်းဘယ်ရောက်မှမသိတော့အဲဒီတော့ဒီစိတ်ကလေးကဘယ်ရောက်မှမသိတော့ဘူးဆိုတဲ့အခါမှာတစ်ခါတည်းမှာစိတ်တွေကအတိတ်စီကိုပြန်ရောက်နေတာရောမရှိဘူးလားရှိပါဘူးအတိတ်ကကိုလုခဲ့တာကြီးသွားခဲ့တာကြီးခံခဲ့တာကြီးလုခဲ့တာကြီးတွေ့ခဲ့တဲ့ပုဂ္ဂိုလ်ကြီးဒီပြန်ရောက်နေတာလည်းရှိတယ်ခုတစ်ခါတလေမှတော့ဘုန်းကြီးတို့ယောဂီများတရားပုဂ္ဂိုလ်ကြီးကတော့ တခါတရားမှတရားစခန်းလေးဝင်ရတယ်ဒီမြန်မာနိုင်ငံကဆရာတော်တွေရောက်လာတဲ့အချိန်လေးမှာတရားစခန်းလေးတွေဝင်ရအဲ့တော့ကိုလေးပဲအလိုမှာခက်ခက်ခဲခဲနဲ့ဒီအမေရိကန်နိုင်ငံမှာရောက်နေတဲ့ပုဂ္ဂိုလ်တွေကအချိန်ကအင်မတန်ကိုနေကြအချိန်နေတဲ့အတွက်ကြောင့်ရသမျှအချိန်လေးကိုရသမျှခွင့်လေးကိုကိုယ့်အတွက်အကျိုးရှိရှိပုံချမယ်ဆိုပြီးတော့ခွင့်လေးကိုစုထားပြီးတော့မှတရားစခန်းကိုဝင်ရတာဆိုတော့ကြိုးစားပြီးတော့ဒီစိတ်လေးကိုဘယ်မှမတော့ကြိုးစားထုတ်ကြတယ် ဘုန်းကြီးတို့မြန်မာနိုင်ငံမှာကြတော့လူတွေကအချိန်တစ်ထည်ဖြစ်နေတယ်အချိန်ကြီးကဘယ်လောက်ထိလဲဆိုရင်တခါတလေမနေ့ကနေပြီးတော့ညနေတိအောင်လည်းပဲတိုင်ခိုင်းရတာကအချိန်ကြီးတိတ်ပေါ်တယ်အဲတော့အချိန်ပေါ်တဲ့အခါကလည်းကြတော့ဒီဓာရီကိုလည်းပဲအချိန်ကြီးအများကြီးဝင်ရတယ်ဒါပေမဲ့အချို့ပုဂ္ဂိုလ်မှာစားပြီးတော့အားထုတ်လိုက်တဲ့အခါရောက်စားမှာပေါ်ပေါ်တန်တန်လေးပဲဝင်လာတာဆိုတော့အတိတ်ကြီးကိုစိတ်ကြီးကပြန်ရောက်နေတယ်တရေနေရသုံးရလေးရ ငါရဲ့အတိတ်ကပြန်ရောက်လို့စိတ်တွေကပြန်ကျဲနဲ့စူးစီးလို့ကိုမရဘူး။အဲ့လိုစူးစီးလို့မရတဲ့အခါကျတော့ငါရဲ့6ရဲ့9ရဲ့လောက်ကြတော့စိတ်တွေကအာယုံမတည်တည်လာ။တရားကမ္မဋ္ဌာန်းဆရာလည်းပဲအထူးသတိပေးရအရှင်ညာရှောက်တဲ့နေရာမှာလည်းသတိပေးရတဲ့နေရာမှာလည်းသတိပေးထိုင်တဲ့နေရာမှာလည်းသတိပေးပြီးတော့ရှုမှတ်ခိုင်းလာတဲ့အခါကျတော့သူကလည်းနည်းနည်းလေးအာယုံစိုက်မိလာတဲ့အခါကျတော့အာယုံမစိတ်တွေတက်လာတယ် အဲ့ဒီမသိလေးကတည့်လာတဲ့အခါကျတော့ခုနှစ်ရက်ရှင်းရက်အဲ့ဒီလိုမသိလေးရှင်းရက်မြောင်ကြီးရောက်လာတဲ့အခါကျတော့ဘာရောက်စိတ်ကမရောက်သွားလို့ဆိုတော့ဆင်းရဲပြီးတော့မှဆိုတော့အနာဂတ်ရောက်သွားပြန်ဒီကပြန်ရင်ပြေးသွားအောင်မယ်ဘာလို့ပါအောင်မယ်မပြန်လေးဘူးလူကမပြန်လေးဘူးစိတ်ကပြန်လေးလူကမပြန်လေးဘူးအနာဂတ်စိတ်တွေကကြော်တွေးနေအဲ့ဒီမှာနောက်ရဲ့ကြံနေတဲ့တခါလေကိုယ်ရဲ့စေတဲ့ဘာမှမဖြစ်တော့ ကြားထဲမှာဆယ်ရက်အထုတ်လိုက်တာကတရက်နှစ်ရက်ဒီလောက်ပဲအာယုမသိမိသွားတာအရှင်မလို့မရဒါကြောင့်အခုဒီမှာစိတ်လေးတွေဟာစပြီးတော့တမန်လေးထူအောင်စားတရားကိုဆွဆွမြဲမြဲအထုတ်နေတဲ့ပုဂ္ဂိုလ်မှာတော့ဖြစ်ရှိမှနိုင်ပါတယ်ဒီအခုမှစပြီးတော့ရှုမှတ်စာပုဂ္ဂိုလ်မှာတော့ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုမှတ်နိုင်ဖို့ဆိုတာလွယ်လားခရင်မလားခရင်ပါဘူးအဲ့ဒါကိုခက်ခက်ခက်ခက်ပါဒီစိတ်လေးထွက်လို့ထွက်မှမသိပါဘူး ဒီစိတ်ကိုပြန်ရှုမှတ်နိုင်ဖို့ဆိုတာအမှန်တကယ်ခင်းနေပါတတိကလည်းမမြဲသေးပါအဲ့တော့စိတ်ကိုနိုင်ငံပါပြီဆိုရင်တတိအမှန်တမြဲပါလေဘယ်နေရာဖြစ်ဖြစ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာလီဆရာတော်ဘုရားကြီးထိုင်တာလည်းပဲတတိမြဲဖြည်းဖြည်းလေးပဲထိုင်အောင်ချတဲ့အခါမှာလည်းတတိမြဲဆရာတော်ဘုရားကြီးဆုံးဖုံးပေးနေတဲ့နေရာလေးကိုတွားကြည့်လိုက်လက်လေးချမ်းနေတာကစပြီးတတိလေးပါဆုံးလေးကန်နေတာကစတတိပါဒီမှာခက်တာလည်းတတိပါလေယူလာတာလည်းတတိပါ အဲ့လိုတခါလဲဆွမ်းလုပ်ကလေးကိုတခါလဲဟိုပါဇက်စီကိုယူလာတာလည်းတတိပါတယ်ဆွမ်းလုပ်ကလေးသွင်းတာလက်ကလေးပြန်ချတယ်ချတာပြီးတော့မှတတိတခါလဲဆွမ်းကိုတစ်ချက်ချင်းလေးဝါးလေးဝါးလေးဖြည်းဖြည်းချင်းလေးနောက်မှမျိုးချတယ်အဲ့ဒီကတလုတ်ဆွမ်းလေးကုံသွားပြီဆိုမှနောက်တခါတစွမ်းအဲ့ဒီလိုကိုအမှတ်တတိမလို့အဲ့ဒါကြတော့သူ့စိတ်လေးကိုနိုင်နေနေပြီတတိမြဲနေတဲ့ပုဂ္ဂိုလ်ဟာစိတ်ကိုမနိုင်နိုင်ဘူးလားနိုင်နေတယ် စိတ်တွေဟိုထွက်ဒီထွက်ထွက်လို့ရသေးလားမရပါဘူးအပြင်စိတ်တွေဝင်လို့ရသေးလားမရပါဘူးအင်းတဲ့အိမ်မှာမိမိတို့အိမ်မှာအဆောင်ထားတယ်အဆောင်တလောဝါနာတကယ်ကိုတတိထားပြီးတော့အဆောင်တလောဝါနာစောင့်နေတယ်အိမ်ကသူကြည့်ရမယ်နေရာသူထိုင်ရမယ်နေရာသူစောင့်ရမယ်နေရာစောင့်နေလူစိုးတစ်ခုဝင်လို့ရသေးလားမရပါဘူးဘာရှိနေလို့လဲအဆောင်ရှိနေလို့ခုခန္ဓာမှာလည်းတတိဆိုရဲ့အဆောင်ရရှိနေရင်ကိလေသာလူစိုးတွေဝင်လို့ရအောင်မလား မရဘူးအကုသိုလ်လူဆုံးကြီးဝင်လို့ရအောင်မလားမရဘူးတတိယအရေးကြီးသလားမကြည့်ဘူးလားအရေးကြီးပါတယ်အဲ့ဒါကအရေးကြီးတယ်ဒါကြောင့်မို့စိတ်ကလေးတွေကိုချူမှတ်နိုင်ဖို့ရှေ့စိတ်ကလေးဖြစ်တာကိုနောက်စိတ်ကလေးချူမှတ်နိုင်ဖို့ဆိုတာတတိမြဲဖို့မလိုဘူးလားတတိမြဲဖို့လိုတယ်ဒါကြောင့်ဒီနေရာမှာစိတ်ကလူပဒနာဆိုတာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုပါဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုနိုင်ဖို့ဆိုတာရှိတိုင်းကကာယ ानु ပဒနာဝေဒနာ ानु ပဒနာဒါတွေကိုနိုင်နိုင်နေနေရှုမှတ်နိုင်ပြီးတော့ တတိတမာတွေအားတွေကောင်းလာဖို့မလိုဘူးလားအဲ့ဒီလိုကောင်းလာပြီဆိုရင်ဒီစိတ်ကလေးကိုမရှုနိုင်ဘူးလားမရှုနိုင်ပါဘူးအဲ့လိုစိတ်လေးခြေတန်းရှုတာကိုဘာနုပါဒနာခေါ်တယ်ကောင်းစိတ်ပေါ်လည်းမရှုရဘူးလားရှုရပါဘူးမကောင်းစိတ်ပေါ်လည်းမရှုရဘူးလားရှုရပါဘူးဒီနေ့ဘုန်းကြီးတို့ယောဂီများအခုလူလာရမအချိန်လေးတရားစံပွဲကြီးမှာဘုန်းကြီးကြည့်နေတယ်ရှုရကြတဲ့ပုလို့ရှင်တွေအားလည်းဒီကားနဲ့တရားတရားချစ်တဲ့တန်တန်နဲ့တက်တက်ကြွကြွတယ် ယောဂီပုဂ္ဂိုလ်ကြီးဖုံးပေးတဲ့အခါမှာအစဉ်ပြေပြီးဖုံးပေးနိုင်အောင်ဆိုပြီးတော့အမျိုးကိုစုံနေအောင်လူရမ်းရတာတွေ့ရတယ်။အဲ့လိုလူရမ်းရတဲ့တွေ့ရတဲ့အခါကျတော့စိတ်ထဲမှာမိမိကိုယ်တိုင်ရောကုသိုလ်စိတ်တွေလူရင်စိတ်တွေမဖြစ်ဘူးလား။အဲ့လိုစိတ်တွေကုသိုလ်စိတ်တွေဖြစ်ရင်တော့ဒီကုသိုလ်လေးမရှိပါဘူးလား။ရှိပါပါဘူး။ဒီကောင်းတဲ့ကုသိုလ်စိတ်တွေဝင်လာရင်ဒီစိတ်လေးရှိရမှာ။ဒါကြောင့်မို့စိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုနေတာကိုဘာလူပဒနာခေါ်လဲ။စိတ်ရပဒနာ။စိတ်ရပဒနာ။နောက်တစ်ခါ ဓမ္မနုပဒနာဘာနုပဒနာလဲဓမ္မနုပဒနာဓမ္မဆိုတာသဘောပြောတာဘာကိုပြောတာလဲသဘောသဘောပဲသဘောလေးကိုရှုနိုင်ဖို့ဆိုတာစိတ်တည်ငြိမ်မှုတမာတိထက်တာအားကောင်းဖို့မလိုအပ်ဘူးလားလိုပါပါတမာတိအားမကောင်းမဲ့တဲ့သဘောကိုသိပါမလားမသိပါဘူးသဘောမမြင်ဘူးလေအခုကြည့်ပေါ့ဘုန်းကြီးတို့ကဘောင်းအာယုံပင်အာယုံလေးရှုတယ်ဒီရှုမှမမြဲသေးနဲ့ ပညာသရံပြောက်ပြီးတော့တကယ်ကိုတင်းသဘောရောသဘောလေးကိုသိပါမလားမသိဘူးအဲ့ဒီတင်းသဘောရောသဘောလေးကိုသိအောင်ထက်ခါထက်ခါထက်ခါထက်ခါမရှိပါဘူးလားရှိလို့ဒီပေါ်မှာစိတ်တည်ငြိမ်မှုအားကောင်းလာပြီဆိုတဲ့အခါကျတော့မှပညာသရံပြောက်ပြီးတော့ပထမသဘောလေးကိုမတွေ့ရဘူးလားအေးအဲ့ဒီဓမ္မနုပဒနာဆိုတာအဲ့ဒီသဘောအာယုန်လေးတွေကိုရှုတာဓမ္မနုပဒနာကြားလာတဲ့အတန်လေးပေါ့အတန်အာယုန်လေးကိုကြားလာတယ်ဆိုရင်ဒါလူတန်မင်းဒါငှက်တန်မင်း ဒါတက်မဲ့ပဲဒါဆက်ရှိပဲလို့ခွဲစရာလိုသေးရလားမလိုဘူးကြားလာတဲ့နားမှာအသာလေးတိုက်လာပြီဆိုရင်ကြားသိမှုလေးဖြစ်တယ်အဲ့ဒီကြားသိလေးကိုကြားလေကြားလေတက္ကရာကမရှိပါဘူးလားရှိပါဘူးပထမတော့ဘုန်းကြီးဒီမှာပဲကြားတဲ့အသာလေးကြားလေရှုနေတာပဲရှုရတာမှဒါနဲ့တန်လေးပဲဒါကလူလာမယ်ဒါကထုတာရိုက်တာမယ်ဆိုတာလေးကိုယ်ကိုယ်ပဲသိတယ်နောက်တကယ်တမ်းရှုလို့အာယုံမစိတ်မိနေပြီဆိုတဲ့အခါကျတော့ဒါနဲ့တန်နဲ့ဒါလူတန်နဲ့ဒါ တက်မဲ့အတန်မဲ့ဆိုတာခွဲခြားပြီးသေးရလားကြားတာလေးနဲ့ပြီးနေတာလေးနဲ့ဘယ်နှခုတွေ့ရလဲနှစ်ခုပဲဒါပဲကြားရုပ်လေးနဲ့ဒီမှာကြားသိစိတ်လေးနဲ့နှစ်ခုလည်းပဲတွေ့ရအဲ့ဒီနှစ်ခုပဲဒါလေးပဲသိနေတာအဲ့လိုသိလာပြီဆိုရင်အမှန်သိလားအမှန်သိလားအမှန်သိတယ်အဲ့ဒါကိုခက်ခက်ခက်ခက်ရှုလို့တမာရီတွေအားကောင်းထက်သန်စွာရပြီဝိပဿနာဉာဏ်အားတွေတက်လာပြီဆိုရင်အဲ့ဒီကြားရတဲ့အတန်လေးကလည်း ပထမကြားတဲ့အတန်လေးကကြားပြီးတာနဲ့ရှိသေးရလားရှိပါဘူးမရှိတော့ဘူးနော်ဒုတိယကြားတာကအတစ်ပဲဟုတ်တယ်မလားအဟောင်းလေးကပြည့်သွားလိုက်နောက်တစ်ခါဒီလေးကြားလာလိုက်အဟောင်းလေးပြည့်သွားလိုက်ဒီလေးကြားလိုက်တင်းလိုက်ပြက်လိုက်ကြားလိုက်ပြက်လိုက်နေဟောမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာပဲဆက်မဲ့ပြီးတော့ရှုမှတ်သွားရည်ဒီအတန်လေးရှုမှတ်နေရင်လည်းဘုန်းကြီးတို့ယောဂီများတရားသိနေလူတွေမရနိုင်ဘူးလားမရနိုင်ပါဘူးရနိုင်တယ်ဒီလိုပဲကြားသဘောလေးရှုသလိုပဲ နာဝမှာအနံအနံလေးတွေနမ်းလာရင်လေဒါနမ်းတဲ့သဘောလေးကိုမရှိရဘူးလားမိမိရဲ့အာယုန်ထဲမှာပေါ့ခုရှိမှရင်းနဲ့အချို့ပုဂ္ဂိုလ်တွေမှာတတိတမာတွေလေးအားကောင်းလာတဲ့အခါကျတော့အလင်းရောင်လေးတွေတွေ့တာမရှိဘူးလားရှိပါဘူးအဲဒီလင်းရောင်လေးတွေတွေ့လာပြီဆိုရင်လည်းအဲဒီမြင်တဲ့အာယုန်လေးကိုကိုရှုလို့မရဘူးလားရပါဘူးအဲဒါသဘောလေးပဲဒီမြင်သဘောလေးပဲမြင်သဘောလေးပဲရှုရတာပဲကြားရင်ကြားသဘောလေးရှုရတာ နာယနာသဘောလေးရှူရတာလေအဲ့ဒါတွေကကံကြဆုတ်ပြလို့ရရလားမရဘူးသဘောတက်တဲ့ကလေးပဲအဲ့လိုပဲရှုမှတ်လို့ဒီမှာဖောင်းတာပိန်တာလေးတွေပဲသူ့ရဲ့သဘာဝလေးတိုင်မြင်လာပြီဆိုရင်အဲ့ဒီဖောင်းမှုသဘောပိန်မှုသဘောကွေးမှုသဘောဆမ်းမှုသဘောကြွမှုသဘောနှမ်းမှုသဘောချမှုသဘောအဲ့ဒီသဘောအာရုံလေးတွေရှုနေတာဘာလို့ပဒနာလဲအဲ့ဒါလေးရှုရင်းနဲ့ရောအဖြစ်ပညာလေးမပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးအဲ့ဒီ သဘောလေးရှုရင်းနဲ့ရောတရားတွေမသိနိုင်ဘူးလားသိနိုင်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့အခုဒီမှာတတိပ္ပံလေးပါးမှာကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာတတိပ္ပံဘယ်နှပါလဲ၄ပါးအဲ့ဒီ၄ပါးရှုမှတ်ပုံလေးကိုဘုန်းကြီးအချင်းပြောပြသွားပြီဘုန်းကြီးတို့ယောဂီများသဘောပေါက်တော့ပါတယ်နော်ရှုမှတ်လေးတွေသဘောပေါက်ရင်ရှုရမှာခက်ခဲတော့သဘောမပေါက်ရင်ရှုစရာအာရုံပျောက်ပျောက်နေလို့ဘာရှုရမှမသိဘူးဆိုတာဖြစ်တယ် သဘောပေါက်ရင်ပေါ်လာတဲ့အာယုံလေးကိုပဲဘယ်ဟန်ပေါ်လာလားကာယ ानु ပဒနာကိုယ်မူရလေးထင်ရှားရင်ဗာမူရကိုရှုပါလေကိုယ်မူရလေးရှုလိုက်ခံစားမှုဝေဒနာလေးတွေပေါ်လာရင်ဗာကိုရှုလိုက်မယ်ဒီခံစားမှုလေးရှုလိုက်ဓမ္မမဟုတ်ဘူးဆိုမိမိစိတ်လေးကပြန်လွင့်နေတယ်ဆိုရင်တွင်းစိတ်ထွက်စိတ်လေးမလုပ်လိုက်နဲ့ရှုလိုက်မယ်ဒီလိုမှမဟုတ်ဘေးကအတန်အာရုံလေးကြားနေတယ်ဆိုရင်ကြားတဲ့အတန်အာရုံလေးမရှိရဘူးလားရှားရရလူလေးလား သူ့အတူပေါ်လာတာလေးကိုကစောင့်ပြီးရှုတာဝိပဿနာရှုတယ်ဆိုတာလိုက်ရှုတာလားစောင့်ရှုတာစောင့်ရှုတာစောင့်ကြည့်နေတာအစောင့်တလုံးကငါဒီမှာဟောဝါနေစောင့်ကြည့်နေဘသူဝင်နေဘသူထွက်နေဘသူလာနေဘသူပါလုပ်တယ်ဆိုတာသိတယ်လို့ပဲစောင့်ကြည့်နေတာမဟုတ်ဘူးမြတ်စွာဘုရားလက်ထက်ကပုထိလာဆိုတဲ့ယဟန်ကြီးရှိတယ်နိအဲ့ဒီပုထိလာယဟန်ကြီးကိုမြတ်စွာဘုရားတွေ့တိုင်းတွေ့တိုင်းတုဆာပုထိလာလို့ခေါ်တယ်တုဆာဆိုတာအချင်းကြီး တနည်းအားဖြင့်ပြောရင်အလကားကောင်ကြီးလို့ပြောတာအချင်းကြီးတော့ကောင်ကြီးအလကားကောင်ကြီးလို့ပြောတာအဲတော့ဒီဘုဒ္ဓနာမထေရကြီးဟာတပိပရိသတ်ပေါင်း900ကိုစာပေပြည့်ရည်ပို့ချပေးနေတာဒါပေမဲ့လို့မြတ်စွာဘုရားကသူ့ကိုတွေ့တိုင်းတွေ့တိုင်းလှုပ်ရှားဘုဒ္ဓနာလို့ခေါ်တော့အဲ့ဒီမှာဘုဒ္ဓနာမထေရကြီးစဉ်းစားတယ်။ဘာတရားလို့ကိုကိုလို့ကိုမလုပ်လို့မြတ်စွာဘုရားငါ့ကိုတုတ်စာအချင်းကြီးတော့အလကားပဋိလာကြီးလို့ခေါ်တာအဲ့လိုငါတရားအထုံးမှဖြစ်တော့မယ်ဆိုပြီးတော့ ဆာဝါတွေပူချပြီးတော့နောက်ဆုံးဆာဝါပူချပြီးတန်ဃာကြီးကျောင်းထဲကထွက်တဲ့အချိန်သူတပိတ်လွယ်ပြီးတော့ထွက်သွားအဲ့ဒီဒေါနာကျောင်းမှာယဟန်တော်များ၃ကြိမ်တရားအထုတ်နေတဲ့အဲ့ဒီမှာယဟန်တော်၃ကြိမ်ကလည်းအာလောကိလေသာအသောကုန်ကယဟန်နာတွေကြီးဖြစ်နေအဲ့ဒီမှာယဟန်တော်တွေကိုပြုစုလူကျွေးနေတဲ့ကိုရသာမဏေလေးကစပြီးယဟန်နာမထေရကြီးဖြစ်အဲ့ဒီမှာတော့ပြီးတော့မထေရကြီးကိုအကြီးဆုံးဖြစ်တဲ့မထေရမှာတော့ပြီးတော့ တရားတောင်းတဲ့အခါမထေကြီးကတရားမပြေဘူးဒုတိယမထေကိုလွှတ်လိုက်တယ်ဒုတိယမထေကတတိယမထေလွှတ်လိုက်တယ်ဘာကြောင့်လဲဆိုတော့စာအမတန်တတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကိုယ့်ကိုစာမန်နေခံနေမှာဆိုလို့တရားတွေရတဲ့ရတဲ့အတိုင်းနဲ့တရားမရမှာဆိုတဲ့အတွက်အဲ့ဒီမှာမထေကြီးကိုယ်လည်းတရားမပြေဘဲနဲ့ဒုတိယမထေတတိယမထေအဲ့လိုဆင့်ဆင့်တောင်းလိုက်တာနောက်ဆုံးဒီမှာသင်္ကန်းလေးချုပ်နေတဲ့ကိုရင်သားမလေးကြီးထံမှာရောက်သွားအဲ့ဒီကိုရင်သားမလေးကြီးထံရောက်သွားတော့လေဒီမထေကြီးကကိုယ့်ရဲ့တပည့်ကိုနန်းမှာ ထွေးတာဆေးပေတယ်တပင်လေးအရွယ်လေးကိုတောင်မှရိုးရိုးသေးသေးနဲ့လည်းဥချီပြီးတော့ငါရှင်တာမဏေသူတော်ကောင်းငါ့ကိုတရားပေးပါဆိုပြီးတရားတောင်းတာအဲ့လိုတရားတောင်းလိုက်တော့ကိုရင်လေးကလည်းသူ့ရဲ့ဒီချုပ်လက်စာအလေးကိုလှုပ်ပြီးတော့လက်ဝင်ချီပြီးရှင်ဗျာဒီလိုမလုပ်ပါနဲ့ရှင်ဗျာတပည့်ပရိသတ်ပေါင်းများစွာကိုပရိယတ်ဒီစာပေတွေတင်ပြပို့ချနေပါလေရှင်ဗျာမှာပရိယတ်ဒီစာပေတွေအားလုံးတန်းရောက်နေပြီဖြစ်တဲ့အတွက်ရှင်ဗျာသိနေပြီအထုပ်နေပြီသိနေပြီဖြစ်တဲ့အတွက်ရှင်ဗျာကိုယ် အထုလို့ရနိုင်ပါပြီဗျာအဲ့ဒီတိုင်ကိုယ်အထုတော်မူပါဆိုတော့ငါရှင်ဆရာမပြရင်နီးကြပါမလားမကြပါဘူးတချို့ကစာအုပ်ဖတ်ပြီးတော့လုပ်တယ်နီးမကြဘူးဆရာသမားဆံမှာအနည်းဆုံးဘုန်းကြီးတို့ကျေးဇူးရှင်ပါသည်ဆရာတော်ပြန်မိကြည့်တာလေအနည်းဆုံး10ရက်ဆရာသမားဆံမှာတပည့်ခံပြီးတော့အထုနည်းကိုပြည့်ပြည့်ဝဝရအောင်အထုပါအထုနည်းကိုပန်းပန်းနေနေအထုသွားပြီဆိုရင်ဆရာလွတ်ကိုယ့်အိမ်ကိုကိုယ့်နေရာကိုကိုယ့်အကောအထုလို့ရပြီတဲ့ အဲတော့အထုံနီရဖို့တော့နီးလမ်းမှန်မှန်မှန်ကန်စွာတုံ့ပြန်ညွှန်ပြနိုင်တဲ့ဆရာသမားကောင်းအမိကိုရဖို့မလိုဘူးလားအခုမထေကြီးကစာပေတွေတက်ပြီလေဒီစာရဲမှာတရားအထုပ်ပုံတွေအလုံးပြည့်စုံပါဠိသားပဲဒါပေမဲ့လို့ဆရာမပြရင်နီးမကြတဲ့အတွက်ဆရာရှာတယ်အဲဒီမှာကိုယ်တာမဏိဋ္ဌာန်ညွှန်လိုက်တဲ့အတွက်တာမဏိဋ္ဌာန်ယူတည်တည်တရားတောင်းတယ်အဲဒီမှာတာမဏိလေးကလည်းညင်းနေမရနောက်ဆုံးတာမဏိလေးမှလည်းနောက်ထပ်ညင်းပေတရားမရှိတော့ဘူး ဆရာဆရာများကမိမိတရားပြည့်စုံလို့တဲ့အတွက်ကြောင့်မိမိတံပြုလိုက်တာလို့ဆိုပြီးတော့အဲ့ဒီခါကျတော့မှတာမဏေငယ်လေးကအရှင်ဗျာတရားအားထုတ်ပြီဆိုတာဆရာသမားရဲ့စူးစူးမှတဲ့စကားကိုနာယူလွယ်မှတရားအားထုတ်လို့တရားရနိုင်ပါလေဆရာသမားရဲ့ဆုံးမကိုနာယူလွယ်တဲ့ပုဂ္ဂိုလ်တချို့ကဆုံးမမခံတတ်ဘူးဆရာသမားကဆုံးမမခံတတ်ဘူးဆုံးမမခံတတ်တဲ့ပုဂ္ဂိုလ်ကမန်ရှိနေတဲ့လူတရားမရဘူး အဲတော့ဆုံးမခံယူလွယ်မှတရားရနိုင်ပါတယ်ဗျာဆိုမရှင်သာမဏေငါသိရင်ဆုံးမကိုငါခံယူပါမယ်နှခွန်းမပြောရပါဘူးတဲ့တခွန်းနဲ့နဲ့ငါလာယူပါမယ်ဆိုတော့ကြည်လို့ဆိုရင်ရှင်ဗျာဟိုရေကန်ကြီးနဲ့ဆင်းသွားမှာဆိုတော့အဲဒီမှာဝိထိနာမထေရကြီးကသင်္ကန်းတော်မမတော်ဒီတိုင်းပဲဆင်းချသွားတယ်။ပေါင်တွေတော့ရောက်ပြီဆိုတဲ့အခါကျတော့ကွင်လေးအရှင်ပြန်ကြွခဲ့တော့လို့ပြန်ခေါ်လိုက်။ပြန်ခေါ်တဲ့အခါမှာလည်းဘာမှဇောတာမတူဘူးပြန်တက်လာ။ ဒါကြောင့်ရှင်ဘုရားပြောဆိုဆုံးမလို့နာယူလို့ရင်တရားထုတ်လို့ရပါပြီတဲ့အဲ့လိုရပြီဆိုတော့ဘယ်လိုအထုရမလဲဆိုရင်ရှင်ဘုရား အပေါက်6ပေါက်ရှိတဲ့တောင်ကိုကြီးအပေါက်ဘယ်နှပေါက်ရှိတဲ့တောင်ကိုလဲ6ပေါက်ပါအဲ့ဒီပေါက်ချောင်းပေါက်ရှိတဲ့တောင်ကိုကြီးထဲမှာဖွက်ကြီးတကောင်ဝင်သွားလို့ရှိရင်တဲ့အရှင်ဘုရားဘယ်နှပေါက်ပိတ်ပြီးဘယ်နှပေါက်ဖွင့်ပြီးဖမ်းမလဲလို့ဝေသာမီးကမေးလိုက်တယ်အဲ့ဒီမိန်းကလေးထုတ်ပြီးတော့ အဲ့ဒီကံမှာဗုဒ္ဓနာမထေရကနတ်ရှင်သာမဏေရဲ့ငါးပေါက်ကိုပိတ်ထားတယ်တပေါက်ဖွင့်ပြီးတော့ဖမ်းရမှာပေါ့ဆိုတော့အဲ့ဒီကံကြတော့မှဟိုကသာမဏေတွေကရှင်ပြန်တရားအထုတ်တယ်ဆိုတာကိလေသာဝင်နိုင်တဲ့အပေါက်6ပေါက်ရှိပါလေဘယ်နှပေါက်ရှိလဲ6ပေါက်မျက်စိပေါက်ကရောကိလေသာဝင်နိုင်မလားဝင်နိုင်ပါဘူး နားဘောက်ကယောဂိတွေသာဝင်နိုင်ဘူးလားဝင်နိုင်ပါဘူးနှာခေါင်းဘောက်ကရောမဝင်နိုင်ဘူးလားဝင်နိုင်ပါဘူးလျှာဘောက်ကရောမဝင်နိုင်ဘူးလားဝင်နိုင်ပါဘူးကိုယ်ဘောက်ကရောမဝင်နိုင်ဘူးလားဝင်နိုင်ပါဘူးစိတ်ဘောက်ကရောမဝင်နိုင်ဘူးလားဝင်နိုင်ပါဘူးကိလေသာဝင်နိုင်တဲ့အပေါက်ချက်ပေါ်ရှိပါလေအဲ့ဒီပေါက်ချက်ပေါ်မှာငါးဘောက်ကိုပိတ်ပြီးစိတ်ဆိုတဲ့မနှောလေးနဲ့စောင့်ပြီးရှုပါဗျာဘာလဲရှုရမှာလဲစိတ်မနှောလေးနဲ့စောင့်ပြီးရှုရမှာဝိပဿနာဆိုတာလက်ရှုတာလားစောင့်ရှုတာစောင့်ပါဘူးအေးစောင့်ပြီးကြည့်နေရမှာ ခန္ဓာကိုစောင့်ပြီးကြည့်ရအောင်ဘယ်နေရာပါပေါ်လာလဲပေါ်တဲ့အာယုံလေးရှုရမှာတခုလေးရှုရမှာလားပေါ်ရရှုရမှာပေါ်ရရှုရတခုလေးရှုရင်သမထတခုလေးရှုရင်ဗာလဲသမထအေးပေါ်ရအာယုံလေးရှုရင်ဗာလဲဝိပဿနာအဲ့တော့စောင့်ပြီးတော့ပေါ်တဲ့အာယုံလေးဝင်နေထွက်နေလေးပေါ်ရင်ဘာကိုရှုမလဲဝင်နေထွက်နေလေးရှုရအောက်ပိုင်းကဝေဒနာလေးပေါ်ရင်ဘာကိုရှုမလဲဝေဒနာလေးကိုရှုတယ်နာကအတန်အာယုံလေးပေါ်လာရင်ဘာကိုရှုမလဲကြားတဲ့အာယုံလေးကိုရှုရ အဲ့ဒီလိုသူဖြစ်ပေါ်လာတဲ့အာယုလေးတွေထင်ရှားတဲ့အာယုလေးတွေကိုပေါ်တိုင်းပေါ်တိုင်းကိုတတိကံပြီးရှုနေရအဲ့လိုရှုတာလေအတင်းလိုက်ရှုရမှာလားစောင့်ရှုရမှာလားစောင့်ရှုပါဘူးဒီစောင့်ပြီးဒီပေါ်ရအာယုလေးကိုရှုရင်းနဲ့ပေါ်တာလည်းသိတယ်ဖြတ်သွားတာလည်းသိတယ်ပေါ်တာလည်းသိတယ်ဖြတ်သွားတာလည်းသိတယ်ဆိုရင်ဟောအဖြစ်ပြဉာဏ်လေးမပေါ်ဘူးလားပေါ်ပါဘူးဝိပဿနာဉာဏ်လေးအဲ့ဒီဉာဏ်လေးစဉ်းစားရင်းဖြစ်ရင်မဉဏ်ပူဉာဏ်နေကမရနိုင်ဘူးလားရနိုင်ပါဘူးကဲအဲ့ဒီတော့ ဒီသတိပဋ္ဌာန်တရား၄ပါးကိုဘုန်းကြီးရှုနေလေးပြောလိုက်တော့ရှုမှရမယ်ရှုဖို့ရှုနေလေးတွေသဘောပေါက်ပြီဆိုတော့ဒီ၄ပါးသလုံးပေါင်းရှုရမှာလားထင်ရှားရရှုရမှာထင်ရှားရသဘောပေါက်ပါနော်ထင်ရှားရလေးရှုရမှာကာယပဒနာကထင်ရှားရင်အဲ့ဒီကိုယ်မူရာလေးရှုရမှာဝေဒနာကထင်ရှားရင်ဝေဒနာလေးရှုရမှာစိတ်လေးကထင်ရှားရင်စိတ်လေးကိုလည်းနောက်စိတ်လေးနဲ့ရှုရမှာသဘောအာရုံလေးတွေပေါ်လာရင်အဲ့ဒီသဘောအာရုံလေးကိုရှုရမှာ အဲ့လိုပေါင်းရှုလို့မရဘူးပေါ်လာတဲ့အာယုံလေးကိုရှုရမှာအဲ့လိုတတိပဌာန်ရှုနည်းတွေကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာလွယ်လွယ်ကူကူလေးနဲ့ဘုန်းကြီးတို့ယောဂီများကိုဟောထားတာမဟုတ်ပါဘူးကိုယ်တိုင်ကိုယ်တွေ့နေအချင်းလည်းပဲဉာဏ်ရင်ပေါက်ဆရာတော်ဘုရားကြီးဟာအတုပဲပါစာရိနေအချင်းလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာသတ္တသံဃာရဏဆိုတာဟာပရိပရိယတိအရာမှာအမြင့်ဆုံးစာမိုးပဲကြီးပါ အဲ့ဒီမှာအမေပုစကအနေအားဖြင့်တာဝန်ယူပြီးတော့အမေပုစကတာဝန်ကြီးကိုပြည့်ကသုံးပုံကိုမေးခဲ့တယ်ဆိုတာစာပေဘက်ကကျွမ်းကျင်လားမကျွမ်းကျင်ဘူးလားကျွမ်းကျင်ပါဘူးနှက်ဆက်သလားမနှက်ဆက်ဘူးလားဒီစာပေအတိလေးနဲ့မှစီစာတော်ဘုရားကြီးဟောတာလားဆိုတော့မဟုတ်ဘူးဆရာတော်ဘုရားကြီးဟာတို့ယူမော်လမြိုင်တောင်ဝိုင်းလေးကြောက်တိုက်မှာတရင်တုံးနေတယ်စာပေပို့ချနေတယ် တပည့်ပရိသတ်တွေကိုစာပေပို့ချနေရင်ကနေတန်ဝေကဉာဏ်ကြီးဖြစ်ပြီးတော့တောထွက်လူရဲ့စိတ်ကြီးဖြစ်ပေါ်လာတယ်။အဲ့ဒီအချိန်ဟာဆရာတော်ဘုရားကြီးရဲ့တက်တော်ဟာ28နှစ်ဘယ်နှစ်နှစ်တည်းလဲ။ဆရာတော်ဘုရားကြီးရဲ့တက်တော်ဟာ28နှစ်အရွယ်လေးပဲရှိသေးတယ်။အဲ့ဒီအရွယ်လေးမှာတပည့်တလုံးသင်္ကန်းသုံးတယ်နဲ့ဘုန်းကြီးတို့သထုံတောင်တန်းတောတန်းနေဒိဋ္ဌိယတောတန်းတောင်တန်းနေဟာမာသီဆရာတော်ဘုရားကြီးရဲ့ခြေရာတော်ကြီးထက်နေနေရာလေးကြီးပဲ တရားရှာခဲ့တရားအထုခဲ့တုတ်တန်နေတုတ်တန်နေဆိုတာရွာစဉ်လှည့်ပြီးတော့တုတ်တန်ထူထင်နေဆောင်ခဲ့တာကျေတော့ဘုရားကြီးအဲ့ဒီလိုကိုတပိတ်လုံးသင်္ကန်းသုံးတယ်ပထမတောထွက်ဖို့ရအတွက်တောထွက်မယ်လုပ်တဲ့ခါကျတော့ဘေးကအတူနေရန်ငယ်တစ်ပါးလေတပိတ်လုံးလည်းလိုက်ပြရစီအကြီးတစ်ပါးလည်းသူလည်းပဲတောထွက်လို့ပါလည်းလက်ခဲ့ပြရစီဟောကြွဖို့အတူတူသွားတယ်နောက် အဲ့ဒီမှာဆွေတွေမျိုးတွေကတရင်ကြားတဲ့ခါကျတော့တပားကိုလာပြီးတော့ခေါ်သွားတဲ့အတွက်ကြောင့်အဲ့ဒီမှာနှစ်ပါးလေးကျန်တော့အဲ့ဒီနှစ်ပါးကျန်ပြီးစိတ်တူသဘောတူထွက်လာတယ်နောက်ကဆွေတွေမျိုးတွေကဟိုတပားကိုလည်းပဲနောက်ကလိုက်ခေါ်ကြတယ်လိုက်ခေါ်လိုက်တဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးတပားလေးပဲကျန်တော့တယ်ဖဏတ်မပါအဲ့ဒီမှာသပိတ်တလုံးသင်္ကန်းသုံးတယ်လေဖဏတ်မပါချီချင်းခီးရှောက်အဲ့ဒီကနေပြီးတော့တက်ပြီးနားလေတဲ့ ဝင်းနီးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကတွေ့တဲ့အခါကျတော့ရှင်ပြဘယ်ကိုခီးကြွမှာလဲပထုံဘက်ကိုကြွမှာလို့ဆိုရင်ရှင်ပြတပည့်တော်တို့ယထာလက်မှတ်ကိုယူလိုက်ပြရစီအဲ့ဒီယထာလေးနဲ့ကြွပါဗျာဒီလိုဆိုရင်ချင်းချင်းကြွနေရင်ရှင်ပြရပောင်းများတော့ကြွနေရမယ်ယထာနဲ့ကြွပါဗျာဘယ်ဘူးလားထီအောင်တပည့်တော်တို့ယထာလက်မှတ်ကိုယူပါအဲ့လိုယူလိုက်တာအဲ့ဒီကနေမှဘုရားဆင်ချင်းချင်းကြွအဲ့ဒီကနေပြီးတော့တောရန်တောင်တန်းတွေကိုဒီနေရာမှာတရားကြနေတယ်ဆိုရင်အဲ့ဒီနေရာကိုတော့ဒီတပည့်ခံတရားထုတ်တယ် ဒီနေရာမှာတော့တရားပြဆရာရှိနေတယ်ဆိုအဲ့ဒီနေရာကိုတော့တပည့်ခံတရားထုတ်တယ်အဲ့ဒီလိုနဲ့တိုးတဲ့တောင်ထဲမှာတခါလေတိုးထက်တဲ့တောင်ထက်တဲ့ဆရာတော်ဘုရားကြီးရဲ့အခြေတော်ရာတွေနဲ့ထပ်ပြီးတော့ဘုရားလက်ပံပြီးတော့တရားကြီးရှာရင်းနဲ့မှာနောက်ပိုင်းမှာမင်းမစီတော်ဆရာတော်ဘုရားကြီးတထုံပဲရောက်ခဲ့တာမင်းမစီတော်ဆရာတော်ဘုရားကြီးရဲ့သတင်းစကားကြားတဲ့အခါကျတော့မှအဲ့ဒီမှာမင်းမစီတော်ဆရာတော်ဘုရားကြီးကမှသွားပြီးတော့တရားနိလန်ခံတာ အဲ့ဒီမှာဆရာတော်ဘုရားကြီးဟာဒီတတိပဋ္ဌာန်တရားတွေကိုထုတ်ဖော်ပြီးတော့အစာလုံးတတိပဋ္ဌာန်တရားတွေကိုဟောနေတာထိုင်ရင်ထိုင်နေလို့ရှုရရင်ရတယ်လို့ရှုသွားရင်သွားတယ်လို့ရှုအိပ်ရင်အိပ်တယ်လို့ရှုမြင်မြင်တယ်ရှုကြားကြားတယ်ရှုအဲ့လိုရှုခိုင်းတာအဲ့လိုရှုခိုင်းတဲ့အခါမာဇီဆရာတော်ဘုရားကြီးလွယ်လှကြီးလားတရားကလည်းကျွန်တော်လွယ်နေတော့ဟုတ်မှာဟုတ်ပါမလားစိတ်ထဲမှာတန်တရားကြောင့်ဖြစ်ခဲ့မိတယ်တဲ့ဆရာတော်ဘုရားကြီးကသူကိုယ်တိုင်ငိုခံနေတယ်တန်တရားဖြစ်ခဲ့တဲ့အတွက်ကြောင့်သူတရားကိုမတက်ဘူး ဒါပေမဲ့ဆရာတော်ဘုရားကြီးရဲ့အနေအထားကိုကြည့်လိုက်တဲ့အခါကျတော့ဆရာတော်ဘုရားကြီးဟာမြန်မာနိုင်ငံမှာအထက်ကရာကျမ်းနှစ်ကျမ်းကိုမြန်မာနိုင်ငံရဲ့ပထမဦးဆုံးအထက်ကရာကျမ်းပြုဆရာတော်ဖြစ်တယ်။ပိဋကဆုံးပုံကိုအနှဲ့ကြနဲ့ဘုရားဝတ်တည်နေတဲ့ဆရာတော်ကြီး။အဲဒီလောက်စာပေတက်ကြွတဲ့ပုဂ္ဂိုလ်အမှားတွေတော့ဟောမှာမဟုတ်ပါဘူး။တတိပ္ပံတရားတွေဟာငါလည်းသင်ကြားခဲ့တာပဲ။ ပရိပဒါသုတ္တန်ဒီကလည်းအချိန်ချင်းချက်မှန်မှန်တတ်တတ်သိကြလာခဲ့တာအဲ့လိုဖြင့်နာဆရာတော်ဘုရားကြီးညွှန်ကြားတဲ့တိုင်ကလိုက်နာပြီးတော့အထုမယ်ဆိုပြီးတော့အဲ့မှာရေပေါင်းများစွာဆရာတော်ဘုရားကြီးဟာလက်တွေ့ကိုယ်အထုခဲ့တယ်အဲ့လိုအထုလို့ရေပေါင်းများစွာအထုလို့နောက်ကမောလမြိုင်တိုက်ကြောင်းကဆရာတော်ဆရာကြီးမကြမ်းပါတဲ့အခါမှာဒီဆရာတော်ကိုလိုက်ပြီးတော့တရင်စကားနဲ့လိုက်ရှာရင်းကနေတထုံမှလာတွေ့ပြန်ပြင့်သွားတယ် ကိုမဆရာတော်ဘုရားကြီးဆန္ဒတော်ပြန်တော်မူတဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးသင်ယူသင်ယူပြီးတဲ့အခါတိုက်တာရဲ့အကြီးအကဲဖြစ်တဲ့အခါမှာအဲ့ဒီမှာစာဝါရီပူချပြီးတော့နေရင်းနဲ့အားလိုက်တဲ့အချိန်တိုင်းအချိန်တိုင်းဟာဆရာတော်ဘုရားကြီးဟာလည်းမနေပဲနဲ့အဲ့ဒီတောင်ဝမ်းလေးရိပ်တာရဲ့ရှူကြီးတစ်ခုကြားထဲမှာဆရာတော်ဘုရားကြီးကတရားထုတ်ခဲ့ရှစ်ပေါင်းလပေါင်းနှစ်ပေါင်းများစွာအထုတ်ပြီးတော့တရားကြီးပေါင်းရောက်ခဲ့တာအဲ့ဒီနေရာကိုအခုနောက်ခုတရင်သုံးနေတဲ့ဆရာတော်ကြီးက ကြောက်တယ်အမှတ်သားထားပြီးတော့ဆရာတော်ဘုရားကြီးကိုယ်တိုင်ဒီနေရာကိုသူတရားအထုတ်ခဲ့တဲ့နေရာလေးဟိုတုန်းကတော့တေးချောင်းလေးရှိတယ်အခုတော့မရှိတော့ဘူးဆိုတာဆရာတော်ဘုရားကြီးကိုယ်တိုင်ညွှန်ပြခဲ့တဲ့အတွက်ကြောင့်အဲ့ဒီနေရာကိုအမှတ်သားကြောက်တယ်လေးကိုစိုက်ထားပါအဲ့တော့မာဒီဆရာတော်ဘုရားကြီးကိုယ်တိုင်တရားကြီးပုံရအောင်အထုတ်သွားခဲ့တဲ့နေရာဒါကြောင့်ယနေ့ဘုန်းကြီးတို့ယောဂီများအထုတ်နေတဲ့တတိပဋ္ဌာန်တရားဟာမာဒီဆရာတော်ဘုရားကြီးဟာစာရင်းနဲ့ဟောခဲ့တာမဟုတ်ပါဘူးကိုယ်တွေ့လက်တွေ့ကိုယ်ရင်ကိုကြ ဉာဏ်မြင်ပေါ်မြောက်အောင်ကိုယ်တိုင်အားထုတ်ပြီးတော့မှတရားတွေကိုဒီတိဋ္ဌာန်တရားတွေကိုဖြန့်ဝေဟောရတာဖြစ်တဲ့အတွက်မိမိတို့အားထုတ်ခွင့်ရတာကံကောင်းမလားကံဆိုးသလားကံကောင်းပါဘူးကံကောင်းအားထုတ်ခွင့်ရတဲ့အချိန်မှာအခုလေးပဲအားထုတ်ခွင့်ရဖို့ဆိုတာကလည်းပဲကုမြန်မာအမေရိကန်ဗုဒ္ဓဘာသာအသင်းကြီးဒီကြောင့်လည်းယေပရဏနာယကဆရာတော်ကြီးကျေးဇူးတင်စရာရောမကောင်းဘူးလားမှန်ပါပါဘုရားအဲဒီပုဂ္ဂိုလ်တွေကနေပြီးတော့တရားစခန်းကြီးဖြစ်မြောက်အောင် ဘုန်းကြီးတို့ဥဆောင်ပြီးတော့နှစ်စဉ်နှစ်စဉ်ဆောင်ရွက်ပြီးတဲ့အတွက်မိမိတို့ဒီတရားတွေအထုခွင့်ရတယ်အထုခွင့်ရတဲ့အချိန်ဘုန်းကြီးမနေ့ကပြောခဲ့တဲ့ဗလာငါးတန်ဘုံငါးပါးဥသိပြီးတော့လားသိထားဝိရိယစိုက်ပြီးတော့ကြိုးစားအထုမယ်ဆိုရင်အခုဒီဆယ်စကံအတွင်းမှာပဲတရားအသိဉာဏ်ဓူတွေမရနိုင်ဘူးလားရနိုင်ပါဘူးယုံနာအဖြစ်ဖြစ်ဒီဆိုတာကတော့နှစ်ရက်သုံးရက်အတွင်းကိုရနိုင်တယ်ကြာကြာကြီးအထုဖို့တော့မလိုဘူးတကယ်သာရိုးရိုးသေးသေးရှိရိုးသေးသေးရှိရင်ယုံနာ သဘောတွေအကုန်လုံးပေါက်သွားလိမ့်မယ်အဖြစ်ဖြစ်သဘောတွေကိုဈဉ်ညံရှောင်ရင်းနဲ့လည်းတွေ့သွားလိမ့်မယ်ရက်ပြီးရှူရင်းနဲ့လည်းတွေ့သွားလိမ့်မယ်ထိုင်ရှူရင်းနဲ့လည်းတွေ့သွားလိမ့်မယ်နောက်ဆုံးအိယာကိုလျောင်းဆက်ရှူရင်းနဲ့လည်းတွေ့သွားလိမ့်မယ်ဒီတကယ်လို့ပါရမီတို့ရှိမယ်ဆိုရင်ဒီစေရအတွင်းနဲ့ပဲပယ်ပြီးမှလွတ်နိုင်လောက်တဲ့ဉာဏ်ကြီးလေးမရနိုင်ဘူးလားရနိုင်ပါဘူးဒီတည်းပို့ပြီးတော့ပါရမီတို့ရှိမယ်ဆိုရင်ဝိမု ക്തി ဒုက္ခဆိုတဲ့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

စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေညာစေမျက်နှာ ကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေမြတ်စေမြတ်တာလေး ကြပါစေ။သိဉာဏ်ကင်းကြပါစေ။သိဆင်းရဲကင်းကြပါစေ။သိဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ကိုယ်စိတ်နှပြချမ်းသာစွာနှင့်